အတိအကျတိုက်ရတာမဟုတ်ပါဘူးရှိခင်အိန္ဒိယရဲ့ရင်းမှုအရာကအိန္ဒိယမှာအသေးဆုံးအဖွဲ့အစည်းတစ်ခုကိုညွှန်ပြတဲ့စကားလုံး term ဆိုနော်ဒီပရမဏုဆိုတဲ့စကားလုံးပဲရှိတော့ဒီလိုသုံးလိုက်တာပရမဏုခန့်လို့ဒါဒီလိုသုံးမှာပါအတိအကျမဟုတ်ပါဘူးအဲ့တော့ဒီပရမဏုခန့်လို့သုံးလိုက်သူ့တဲ့သေးတဲ့စကားလုံးကဖော်ပြထားတဲ့အသုံးနှုန်းကမရှိဘူးကြည့်တော့ဒီအသုံးနှုန်းလေးပဲသုံးလိုက်ရတာပဲတို့တော့ရုပ်ကြီးဒီမှာဒီ အနုမြူကနေပြီးတော့ electron neutron proton ဒါတွေပြောင်းသွားတယ်ဆိုတော့ဒါကတော့သိတဲ့အယူဆပါဘုန်းကြီးတို့အပြီးတော့ကတော့အဲ့လိုပြောင်းလို့ဓမ္မတမရှိဘူးမပြောင်းဘာဖြစ်လို့လဲဓမ္မရပကံကဓာတ်ထက်ရောက်တယ်တခြားစီပဲကလတ်တည်းကသူ့နေရာနဲ့သူဖြစ်ပြီးပြတ်ထက်ပဲရုပ်တည်းကသူ့နေရာနဲ့သူဖြစ်တာတနည်းမှတနည်းပြောင်းနိုင်လောက်အောင်အချိန်မရှိဘူးသူတို့ဓာတ်ခွက်ကနေမှဒီအလွန်ကောင်းတဲ့ microscope ခေါ်လာပါလားနော်ဒါတွေနဲ့မှုံမြုံနေနေကြည့်လိုက်လို့မြင်နေဆိုတာကဒါလည်းပသာဒစက္ခုနဲ့မြင်တာပါ ဘုန်းကြီးတို့ဒီယုတ်ကလပတ္တရစကုဏမြင်နိုင်တဲ့စွမ်းအားမရှိပါဘူးဒီကလဆိုတာကယုတ်လောကမှာအသေးဆုံးဖွဲ့စည်းလေးတစ်ခုရဲ့နာမည်ပဲအဲကြောင့်ဘုရားရှင်ကဒီကလကိုအနုမြူလို့မသုံးပရမနုလို့လည်းမသုံးဘူးအနုမြူလို့လည်းမသုံးပါဘူးအထက်ကရာတွေကလည်းလည်းအောင်ရှင်းပြတာပဲယုတ်တို့ရဲ့အသေးဆုံးအဖွဲ့အစည်းဖြစ်တော့ဒီအဖွဲ့အစည်းဟာလူရင်းချမ်းတဲ့ခွက်လိုက်ရင်သဘောလေးတက်တယ်ပဲသူကအမှန်မရှိတော့ဘူးဝိပဿနာဉာဏ်ကရင့်ကျက်လာလို့ပြင်ကဉာဏ်ဘိန်းလောက်အထိရောက်လာရင်သဘောတက်တယ်ပဲအဲဒီတော့ ပုညတောလောကအဝေခတုမောဂရာဇတထာတတောအတ္တနုဒိဋ္ဌိဥဟိစယုံမစ္စုတရောတိယအင်ဝလောကအဝေခန္တံမစ္စုမစ္စုရာဇာနပတတိဒီလိုဘုရားကဟောထားတယ်မောဂရာဇယတိနော်နမရူပပရိစေရဉာဏ်ကိုရအောင်ကြိုးစားပါပစ္စယပရိကဉာဏ်ကိုရအောင်ကြိုးစားပါယုံနာနေလည်းသိအကြောင်းတရားတွေလည်းသိပြီဆိုအကြောင်းတရားနဲ့ဒီဒီဉာဏ်ဒီအတ္တဒိဋ္ဌိကအခိုက်အတန့်အဖြစ်ကွာသွားပြီ အဲ့ဒီအတ္တဒိဋ္ဌိကိုပယ်နှုတ်ပြီးတော့လောကကိုသုံးညမြောင်ဆက်တာကြည့်ပါလောကကိုသုံးမြင်ခဲ့မယ်ဆိုရင်ရှင်သင်္မင်းကတင့်ကိုဘယ်တော့မှမမြင်ပါဘူးဆိုပြီးတော့ဒီလိုဘုရားရှင်ကအမိန့်ရှိတယ်နော်သူကပရမတရားတွေမှာကသဘောတသက်ပဲကြံတော့တယ်အလုံးကစိုင်ခဲဆိုတာအသေးဆုံးကတော့ပရမနုကရှိတယ်အမှုန်တော်မရှိတော့ဘူးပရမတသက်ပဲအဲ့ဒီပရမတသက်ကိုလှမ်းပြီးအာယုံယူလိုက်တဲ့အချိန်ခါမှာအလုံးကပြပြပြက်ပြက်နေတာပဲရှိတယ် အားလုံးကမဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးနောက်လည်းမရှိဘူးနှစ်ခုမရှိခြင်းနှစ်ခုရဲ့အလဲကောင်မှာအကုန်က0ဖြစ်သွားတယ်၃ညဖြစ်ကုန်တာပဲအဲ့ဒီ၃ညတွေကိုတော့မြင်အောင်ကြည့်ပါသင်ဒီနေ့သင်ကသင်ကိုဘယ်တော့မှမမြင်နိုင်တဲ့နေရာရောက်နေမယ်ဆိုတော့အရတ္တဖို့တီးမယ်အရတ္တဖို့တီးပြီးတော့ဟိုဘက်ပရိနိဗ္ဗာန်သုတိရဲ့နောက်ဆွဲရောက်ပြီဆိုတာနဲ့ရှင်သင်မင်းလိုက်လို့မီးအောင်မလားမမီးတော့ဘူးဒီအဆင့်ကိုသင်ရောက်မယ်ဆိုပြီးတော့ဒီလိုဘုရားရှင်ကဟောတာပါနော်ဒါကြောင့်ဒီ နိဗ္ဗာန်ဤတွေကိုတော့ဘုန်းကြီးတို့နားလဲမလဲပါဘူးသိလဲမလဲပါဘူးသို့တော့တခါတလေနားလဲလှအောင်တာတခါတလေစကလုံးကသုံးမိတာပဲဘုရားရှင်ဆိုလိုတဲ့ဥက္ကလနဲ့ဒီသိဗ္ဗာန်မှာပြောနေတဲ့ညူရိယတို့ဘာလို့ဆိုတာနဲ့ကတော့တခြားစီပါနော်ဒီတော့ဒီသိဗ္ဗာန်ဆရာတွေကဒီကလပ်ကိုမြင်လားဆိုတာနဲ့ပတ်သက်လို့တော့ဘုန်းကြီးတို့ဒီနေ့အထိသူတို့သိဗ္ဗာန်ဆရာတွေကလပ်ကိုမမြင်သေးဘူးလို့ဘုန်းကြီးယူဆပါတယ်သူဒီကလပ်တစ်ခုမှရှိတဲ့စွမ်းအားကဒီဇောတာဖြစ်တဲ့ဆိုတာလောက်ကိုတော့သူတို့သဘောပေါက်တယ် နော်ဒီလောက်တော့ရှိကြပါတယ်ဒီဆိုရင်ဒီဇောရဲ့ခြေလည်မှုကြောင့်တက်မဲ့လောကမှာနော်ဒီလိုလေးပြဿနာရှိပါတယ်လက်ရှိလောကမှာလည်းဒီဒီဇောကစွန့်အင်ရှိတယ်မှန်တယ်လဲသူ့ရဲ့ပုံပြီးစွန့်အင်ကြီးနေတာတွေကတော့အန္တရာရဲ့စိတ်တရားပဲနော်ကံနဲ့စိတ်ကအခြေခံပါဒီစိတ်တစ်ခုကိုနိုင်အောင်နှိပ်ကွနိုင်လို့ပြည့်ရင်အရတ္တဖို့ပေါက်ပါတယ်နော်စိတ်ကိုဘယ်လိုနှိပ်ကွရမလဲဆိုတော့ဒီစိတ်ဓာတ်မှာတည်ရှိနေတဲ့အငြိအကျေးတွေကို ကိလေသာအငြိအကျေးတွေကိုစင်ကြယ်သောအောင်တုတ်တင်နေအထက်တဖို့ပေါ့မယ်ဘယ်လိုပေါ့မလဲတတိပ္ပံ၄ပါးကျင့်ရမှာပဲစိတ်ဓာတ်စင်ကြယ်ရေးအတွက်ကတကြောင်ဒီသောလမ်းကဘာလဲတတိပ္ပံ၄ပါးပဲဒီတတိပ္ပံ၄ပါးကိုစနစ်တကျကျင့်လိုက်လို့သစ္စာ၄ပါးကိုပုံမှန်ထိုးထွင်းပြီးခဲ့မယ်ဆိုရင်စိတ်ဓာတ်တွေဖြူတန်ရှင်းသွားမယ်ဒါပြင်းနဲ့အပိအတိုင်ဖြူစင်တန်ရှင်းမှုဆိုတာကတော့ဘယ်ခါမှလဲအရတ္တမေအရတ္တဖို့ရတဲ့အချိန်ခါကျမှအပိတိုင် ဖြူစင်တိုင်းမှာဖြစ်ပါတယ်ဒါကြောင့်မိမိတို့အရတ္တမေအရတ္တဖို့ရတဲ့အထိတော့ဒါကြိုးစားဖို့လိုတယ်တကယ်ဖြူစင်ခြင်းနဲ့ဆိုရင်ပေါ့နော်အဲ့ဒီအထိမကြိုးစားနိုင်သေးဘူးဆိုလို့ရှိရင်တော့ဖြစ်မလဲသရဝကစီဂျုံပါပဲဖြစ်တယ်ဒါကြောင့်နောက်ဘဝတွေကစီဂျုံနေအဲ့ဒီလိုနောက်ဘဝတွေစီဂျုံနေတရားကြီးတွေဒီမကြီးတွေစဉ်းစားကြည့်တော့ပါဒီလောက်ကြီးလုံးနဲ့အမေပိုက်တယ်ညစ်ကလည်းညစ်ပတ်ပါပြီဟုတ်လားအဲ့ဒီမှာဘယ်လောက်နေရမလဲကိုယ်ကဆယ်လက် အဲ့ဒါဟိုတကကတော့ကိုသိတယ်မှမဟုတ်ဘူးပဲဆိုပြီးသူကတော့တော်နိုင်တယ်ဒါပေမဲ့တကယ်ပညာရှိဘက်ကပြန်စဉ်းစားခဲ့ဒီလိုပုံမျိုးကိုပြန်ရောက်မယ်ဆိုရင်ဘယ်နဲ့တော့နိဂဇာဇရောဘုရားကသူ့ရဲ့စတုရရခဒီပဏီထဲမှာဘလောက်ထိသူကရေးထားလဲဒီလိုညစ်ပတ်တဲ့အမိပိုင်ချက်ကထွက်လာတဲ့ယောက်ျားတော့ကဒီလောက်ညစ်ပတ်တဲ့အမိပိုင်ချက်ကိုနောက်တစ်တစ်ဖန်ပြန်သွားခြင်းသေးတယ်ဆိုရင်ဒီယောက်ျားတဲ့ညက်နေယောက်လောကမှာဘယ်မှာရှိမလဲဘယ်ဟုတ်လားမဟုတ်လား ဟမ်မကောင်းမငိမ့်ရအောင်နော်ပြန်သွားခြင်းနဲ့တင်တယ်ဟုတ်မလားအေးဒါပြန်သွားခြင်းနဲ့ဆိုရင်တော့သွားပါဒါတော့ဘုန်းကြီးတို့မတားပါဘူးကိုကသွားခြင်းတော့ဒါအမတန်ညက်နဲ့ရုပ်ကြတာလေဒီလိုသွားတာပါဆိုပြီးတော့ဆိုတော့ကြီးကဒီလောက်ထိအမိန့်ရှိထားတယ်ဒီတော့ဒီလိုသွားလိုက်မယ်ဆိုလို့ရှိရင်ခုမွေးလာပြီဆိုကြဆိုမွေးလာတော့လေခုဘုန်းကြီးတို့လက်တွေ့သိနေတာပဲနော်တဏှာနေရတဲ့ဒုက္ခသေချာမသိပေမဲ့လို့မွေးလာပြီးတဲ့အခါမှာငယ်စဉ်မှခံစားရတဲ့ဒုက္ခတွေ ဝရဒုက္ခနာရတဲ့ဒုက္ခသိရတဲ့ဒုက္ခသောကပရိဒေဝဒုက္ခဒေါမနတဥပါယတခေါ်ဒီကိလေသာတွေရဲ့နှိမ့်ဆက်နေတဲ့ဒုက္ခကဘုန်းကြီးတို့ထောက်ချောက်ခံနေရတာပါနော်နောက်တစ်ခုလူဘဝဆိုတာကလည်းခက်ထန်ကဩဌာဏဘလူပဇီဝိဘုံခေါ်ပါတယ်ထကြလုံးကဝရိယအခြေတည်ပြီးတော့မှအတမုမြူနေရတဲ့ဘဝဖြစ်တယ်ဒီတော့နတ်ပြည်နတ်လောကတော့ကတော့ကာမဘလူပဇီဝိ ကံရဲ့အကျိုးတရားကိုသာထိုင်ပြီးသုံးဆောင်ခံစားနေတဲ့စာဝဏီအတွက်ဘာမှရုံးခံစရာအကြောင်းမရှိဘူးလူဘဝကတော့ဥဋ္ဌာဏဘုရားဇီဝိထကြွလုံးလဝရိယရှိမှသူကအသက်မွေးလို့ရတယ်ထကြွလုံးလဝရိယမရှိခဲ့ရင်အသက်မွေးလို့မရဘူးဆိုရင်ဆိုတော့ဘုရားကြီးကတော့အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ဟိုတောင်ပြုတ်မဟာကန္တကိုကြောင်းတိုက်ကသံဃာတွေကိုဆုံးမတာလေးဘုန်းကြီးကမှတ်ထားတယ်မင်းတို့အလွတ်လုံးကြတဲ့တို့ကမွေးလာတဲ့ကအလွတ်လုံးရမယ့်လူတွေတဲ့ မွေးလိုက်ကလေးတယောက်ကအမေနှုတ်ကိုစို့တယ်ဒါလည်းသူသူ့အလုပ်သူလုပ်တာပဲအဲ့ဒီအလုပ်ကဒီမလုပ်တာဘူးဆိုရင်ဒီကလေးအသက်ရှင်မလားရှင်သေးတာပဲဒါကြောင့်မင်းတို့အလုပ်လုပ်ကြသူအဲ့ဒါမွေးလာတဲ့ကတော့အလုပ်လုပ်ရမယ်လူသားတွေဖြစ်နေတယ်ဒါကြောင့်အလုပ်ကိုလုပ်ကြပါဆိုပြီးတော့ဒါမဲ့ဒီအလုပ်မှာသန္တရာဝတ်ကိုလည်းပတ်စေတဲ့လုပ်ငန်းလည်းရှိတယ်သန္တရာဝတ်မှာထွက်မြေလုပ်ငန်းလည်းရှိတယ်အဲ့ဒီနှစ်ခုပရိရွေးချယ်မလားဒါပဲ ဘုန်းကြီးတို့ကသံဃာဝဆရာဒုက္ခမှာထွတ်မြောက်ကြောင်းဖြစ်တဲ့ကျင့်စဉ်နေရတဲ့တရားကောင်းတွေကိုကျင့်စေတဲ့အတွက်ဒါတိုက်တွန်းတာပဲဟောကြားလည်းပေးတယ်နော်သံဃာဝကိုလည်းပတ်စတဲ့ဥစ္စာကိုမဟုတ်ဘူးလားဆိုတော့ခုဟောနေတာပါနော်ဒီပရိစ္ဆာသမုပ္ပါသံဃာဝကိုဘယ်လိုလဲဘယ်လိုဖြစ်ဘယ်လိုလုပ်ရမှာဖြစ်နိုင်လဲဆိုတာဒါဟောပြနေတာပဲအဲ့တော့လက်တွေ့ခုရှုလိုက်တဲ့အချိန်ခါမှာအတိတ်ကအကြောင်းတရားကြောင့်ပိဿုဘောမှာအကျိုးတရားတွေထင်ရှားဖြစ်တာကိုမြင်ပြီးဆိုရင်အဲ့ဒီခါကျတော့မှဘာဖြစ်လဲ အဝိဇ္ဇာဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်အဝိဇ္ဇာကအကြောင်းတရားပရိသန္တိကမ္မဇယုတ်ကအကျိုးတရားတဏှာဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်တဏှာကအကြောင်းတရားပရိသန္တိကမ္မဇယုတ်ကအကျိုးတရားဥပါဒံဖြစ်ခြင်းကြောင့်ပရိသန္တိကမ္မဇယုတ်ဖြစ်ဥပါဒံကအကြောင်းတရားပရိသန္တိကမ္မဇယုတ်ကအကျိုးတရားသင်္ခါရဖြစ်ခြင်းကြောင့်ပရိနိကမ္မဇယုတ်ဖြစ်သင်္ခါရကအကြောင်းတရားပရိသန္တိကမ္မဇယုတ်ကအကျိုးတရား ကံဖြစ်ခြင်းကြောင့်ပရိဒဏ်ကမ္မဇယုတ်ဖြစ်ကံကအကြောင်းတရားပရိဒဏ်ကမ္မဇယုတ်ကအကျိုးတရားဆက်ဖြစ်ဒါကအကြောင်းဒါကအကြောင်းဒီအကြောင်းကြောင့်ဒီအကျိုးဖြစ်တဲ့ဒါကအကြောင်းအကျိုးအဲ့လိုသိသိတတ်တဲ့ဉာဏ်ကိုယ်သားလျင်ပစ္စယပရိက္ခဉာဏ်လို့ခေါ်ပါရဲ့နော်အဲ့ဒီပစ္စယပရိက္ခဉာဏ်ကဒီပရိဒဏ်ခန္ဓာ၅ပါးလောက်ပြင်သိရမလားဆိုတော့မဟုတ်ပါဘူးဘောတလျှောက်ဖြစ်ပေါ်နေတဲ့စိတ်တဲ့ခန္ဓာတိုင်းမှာခန္ဓာ၅ပါးရှိနေပါတယ်အထူးသဖြင့်ဘုဒ္ဓရှင်တွေပေါ့ သကုဒ္ဒဝိထိယူပါယုံကိုအာယုံယူနေတဲ့သကုဒ္ဒရဝိထိယူပါယုံကိုပဲဆက်လက်အာယုံယူနေတဲ့မနောဒ္ဒရဝိထိနောက်လည်းမနောဒ္ဒရဝိထိတွေအဲ့ဒီဝိထိတွေအတူမှလည်းစိတ်တခဏတိုင်းမှာခန္ဓာ၅ပါးခန္ဓာ၅ပါးခန္ဓာ၅ပါးအဲ့ဒီလောက်ဖွဲ့ပြီးဒါကအကြောင်းတရားဒါကအကျိုးတရားဒါကအကြောင်းတရားဒီကအကျိုးတရားစသဖြင့်ဒီလိုသိသိရမှာဖြစ်တယ်ဒီနေ့တဲ့အချိန်ကမှဘုန်းကြီးတို့နားလေလွယ်အောင်ကတော့ဓာရ6ပါးလုံးကအကုန်လုံးသိသိပါဆိုပြီးဒီလိုပြောလိုက်တယ်အဲ့ဒီအကုန်လုံးကတော့ तू က တစိတ်တည်းကိုဆိုလိုတာပါဆိုလိုတာကဘဝတစ်လျှောက်မှာသက္ကုတ္တရဝိသီဘုံကမရင်မတန်အောင်များတယ်အဲ့ဘဝတစ်လျှောက်လုံးမှာဖြစ်နေတဲ့သက္ကုတ္တရဝိသီဘုံအကုန်လုံးကိုလိုက်သိသိနိုင်မှာဆိုတော့မသိသိနိုင်ပါဘူးသက္ကုတ္တရဝိသီတစ်ခုလောက်ကိုတော့ကြကြနေတဲ့သိသိတတ်ဖို့လိုတယ်အဲ့ဒီသက္ကုတ္တရဝိသီမှာတချို့ကကုသိုလ်ဇောဝိသီလည်းရှိတယ်အကုသိုလ်ဇောဝိသီလည်းရှိတယ်ကုသိုလ်ဇောဝိသီကိုလည်း တချို့ကစိတ်တဲ့ခဏကကုသိုလ်ဆိုမှ34လုံးရှိတာလည်းရှိတယ်33ရှိတာလည်းရှိတယ်32ရှိတာလည်းရှိတယ်အဲဒီလိုစသည်ဖြင့်ကွဲပြားနေတော့ကွဲပြားတဲ့ဝိသီတွေကိုတော့အမျိုးစားကုန်တော့လိုက်သိသိရပါတယ်နော်အကုသိုလ်သောဝိသီတွေလည်းအဲဒီလိုပဲလိုက်သိသိရတယ်ဘာဖြစ်လို့သိသိဒီလိုသိသိပြီးရှုပွားနေရလဲဆိုတော့အကြောင်းရှိပါတယ်တတ္တဝါတွေကဒီခါလေးကိုကုသိုလ်ကိုလည်းကိုဂုံမယူလားငါဘယ်လောက်လှူနိုင်တယ်ဆိုတော့ဂုံမယူလားယူရပဲကြွားတာပဲ အကုသိုလ်လည်းဂုံမူလားငါလောဘသူများလောဘနဲ့တူတာမဟုတ်ဘူးငါဒေါသကသူများဒေါသနဲ့တူတာမဟုတ်ဘူးသဘောမကျဘူးလားကိုဒေါသလည်းကိုပြန်သဘောကျနေအဲ့ဒါကြောင့်ဒီတရားတွေဟာလည်းအနိစ္စဒုက္ခအနတ္တပဲလို့သိအောင်ပြန်ရှုရတယ်သူတို့ဘုံမှာစွဲနေတဲ့ဒီတဏှာစွဲမာနစွဲဒိဋ္ဌိစွဲဒီအစွဲတွေပြုတ်သွားအောင်ဒီကုသိုလ်တရားတွေကိုဒီအကုသိုလ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့ပြန်ရှုရတာပဲနော်အဲ့ဒီလိုရှုနိုင်မှဒီကုသိုလ်တွေအပေါ်မှာလည်းညီငွေလာမယ်ယုံမှုလာမယ်ဆက်ဆုပ်လာမယ် ဒီအကုသိုလ်တရားတွေအပေါ်မှာလဲငင်းငွေလာမယ်ယဉ်မုန်းလာမယ်ဆက်ဆုပ်လာမယ်နိဗ္ဗိဒညာပေါ့နော်ဒီညာကြီးရင့်တန်လာတဲ့အချိန်ကကြတော့မှဒီရင့်ကျက်လာတဲ့ဒီဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဏ်ဘုံဉာဏ်ပေါ်လာမယ်ထိုအရိယာမဉ္ဇဏ်ဘုံဉာဏ်တွေကအသင်္ကတတအနိဒနိဗ္ဗာန်ကိုလှမ်းပြီးအယုံယူကြမှာဖြစ်ပါတယ်အဲ့ဒီချိန်ကကြတော့မှပဲမိမိတို့လွတ်လပ်တော့နေတဲ့နိဗ္ဗာန်ကိုစပြီးမျက်မှောက်ပြုနိုင်မှာဖြစ်တယ်ဒါကြောင့်ဘုရားရှင်ပေးတဲ့ဤစနစ်အတိုင်း လက်တွေ့ကြည့်မြင်နေဆိုရင်တော့ဒီပရိစ္ဆသမုပ္ပါကလွှဲလို့မရပါဘူးเนาะသို့တော့ဒီပရိစ္ဆသမုပ္ပါကိုရှုပြီးတဲ့အချိန်ခါမှာနောက်ထပ်ဘုန်းကြီးတို့ရှုရမယ့်ရှုွက်တစ်ခုရှိနေတယ်အဲ့ဒီရှုွက်ကတော့ဒီနေ့သာသနာတော်မှာနည်းနည်းလေးတို့ကဖိဖယ်ထားပါတယ်ဖိဖယ်ထားတယ်ဆိုတာကတော့ဘုန်းကြီးတို့ငယ်စဉ်ကတော့ဒီရှုွက်တွေကိုဘုန်းကြီးတို့သင်ခဲ့ရပါတယ်ဒါပေမဲ့လို့လက်တွေ့ကျင့်နေတဲ့ဝိပဿနာလောကမှာကတော့အဖေကိုနည်းနည်းလေးဖယ်ထားတယ်နော် အဲဒီတော့မေးဖက်ထားတာကဘာလဲဆိုတော့ဘက်ကစာမျက်နှာ355အဲဒီမှာလှမ်းကြည့်လိုက်ပါနော်လက္ခဏာဒီစတုကဘိုင်းဆိုတာလေးရှိပါတယ်နော်ဒီလက္ခဏာရတပိစုပတ္တပဋ္ဌာန်ဤအဖြစ်ဒီယုတ်ဒီနန္ဒီကိုပြန်ပြီးသိသိရမယ်လုပ်ငန်းခွင်ဖြစ်ပါတယ်အဲ့ဒါကဘယ်လိုသိသိမလဲဆိုတာနဲ့ပတ်သက်လို့သိသိပုံစနစ်ကိုဘုရားရှင်ကလည်းဒီတတိပဒံကျင့်တဲ့မှာလည်းထည့်ဟောထားပါတယ်နော် ဣဒဘိက္ခွေဘိက္ခုဣတိရူပံဣတိရူပတသမုဒိယဣတိရူပတအထင်ကမောဣတိဝေဒနာဣတိဝေဒနာယသမုဒိယဣတိဝေဒနာယအထင်ကမောဣတိတင်ညာဣတိတင်ညာယအဲကဟန်ကြပြီသမုဒိယပဲနော်သမုဒိယကဒါဒုသုံးလုံးလောက်ဖြစ်တယ်ကွန်ပျူတာကွန်ပျူတာပဲနော်ကဲ ဣတိတင်ညာယသမုဒိယဣတိတင်ညာယအထင်ကမောဣတိသင်္ခါရဣတိသင်္ခါရဏသမုဒိယဣတိသင်္ခါရဏအထင်ကမောဣတိဝိညာဏဣတိဝိညာဏတသမုဒိယဣတိဝိညာဏတအထင်ကမောဒါကဘုရားရှင်ကိုတော်တိုင်ဒီကညီကမဟာတိပရဏသုတ်တန်နဲ့ဣဇမညီကမဟာတိပရဏသုတ်တန်တို့မှာအတိအကျဟောထားတယ်။ဘာပြောလဲအောက်မှာဗမာပြန်ဖတ်ကြည့်ပါနော်။ယဟန်တို့ဤသန္တနာတော်နဲ့ယောဂဝဇ္ဇရယဟန်တော်သည်ဤကယုတ်တရားဒီ ဤကယုတ်တရားဤဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောတည်းဤကယုတ်တရားဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောတည်းဘုရားမတတိပ္ပမဆင်းခဲ့ပြီးပြီဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောဆိုတာဝိဇာတနာဥပါဒံတေခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်တဲ့အတွက်အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တယ်ဒါကအကြောင်းဖြစ်လို့အကျိုးဖြစ်တာသိအောင်ရှုရမယ်အဲ့ခန္ဓာ၅ပါးတို့ရဲ့ဖြစ်တဲ့သဘောလေးလည်းသိအောင်ရှုရမယ်ဤကယုတ်တရားဤချုပ်ကြောင်းသဘောနှင့်ချုပ်ခြင်းသဘောတည်း အလားတူပဲနော်ဝိဇ္ဇာရဏဥပဒါတေခရကံဒီကအကျွင်းကြံမရှိဂုံစယုံအရတ္တမရဲ့စွမ်းအားကြောင့်ခြုံငိမ့်သွားတဲ့အခါပရိနိဗ္ဗာန်သုတိနောက်မှာနောက်တစ်ပတ်ခန္ဓာ၅ပါးအတိမဖြစ်တော့ဘဲနဲ့အကျွင်းကြံမရှိဂုံစယုံခြုံငိမ့်သွားတယ်အဲ့ဒီခြုံငိမ့်မှုကိုမြင်အောင်ရှုရမယ်လို့ဒါပြောတာနော်နောက်ဒီခန္ဓာ၅ပါးတို့ရဲ့ပြည့်နေတဲ့သဘောလည်းမြင်အောင်ရှုရမယ်ချုပ်နေတဲ့သဘောခန္ဓာအဖြစ်ဉာဏ်ပညာသင်္ခါရဝိညာဉ်အဲ့တိုင်းပဲပုံစံတူပဲနော်ဖြစ်ခြင်းသဘောနဲ့ ဖြစ်ကြောင်းသဘောနဲ့ဖြစ်ချုပ်ကြောင်းသဘောဖြစ်ခြင်းသဘောနဲ့ပြက်ခြင်းသဘောဒါတွေကိုလည်းတွဲရှုဖို့လိုတယ်နော်သူလိုတာကဝိဇာရဏဥပါဒံကာရကံဆိုတဲ့အကြောင်းကြားတွေထင်ရှားဖြစ်တော့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်ပုံလည်းမြင်အောင်ရှုရမှာဝိဇာရဏဥပါဒံကာရကံတွေချုပ်ငိမ့်သွားခြင်းကြောင့်အကျွင့်ဉာဏ်မရှိကုန်စင်အောင်ချုပ်ငိမ့်ခြင်းကြောင့်အကျိုးခန္ဓာ၅ပါးတွေလည်းအကျွင့်ဉာဏ်မရှိကုန်စင်ချုပ်ငိမ့်သွားတဲ့သဘောကိုလည်းမြင်အောင်ရှုရမှာအဲဒီပြီးတော့မှ ဒီခန္ဓာငါးပါးကိုလည်းပြစ်ထပြစ်ထကြည့်ပြီးအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ရှုရမယ်အကြောင်းတရားတွေကအကြောင်းတရားတွေလည်းအလားတူပဲရှုရမယ်ဘာဖြစ်လို့လဲအကြောင်းတရားတွေဟာလည်းဒီနည်းဒီပုံအပြင်တို့ကဝိသဒနာဥပါဒံဆိုတာကအကုသိုလ်ဇောဝိတိတွေပဲဒါကသင်္ခါရခန္ဓာထဲမှာပါနေတယ်နော်ဝိညာဉ်ခန္ဓာလိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခေါ်တဲ့ခန္ဓာလေးပါးထဲမှာပါနေတယ်သင်္ခါရကံဒီဟာလည်းကုသိုလ်ဇောဝိတိပဲသူလည်းဝိညာဉ်ခန္ဓာလိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာထဲမှာပါနေတယ်ဒါကြောင့်အဲ့ဒီ ကုသိုလ်ဇောဝိတိအကုသိုလ်ဇောဝိတိဖြစ်တဲ့ဒီအဝိဇ္ဇာတဏဥပါဒံသင်္ခါရကံစတဲ့ဒီပရိစ္ဆသမုပ္ပါအင်္ဂါရတွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်ပြီးတော့ပြန်ရှုရမှာပဲအဲဒီလိုရှုဖို့အတွက်ဘုရားရှင်ကအခုဒီတတိပဌံကျင့်စဉ်မှာညွှန်ကြားထားအဲဒီမှာဣတိရူပဤကယုတ်တရားလို့သိတယ်ဤကဝေဒနာဤကတင်ညာဤကသင်္ခါရဤကဝိညာဉ်လို့ဒီလိုသိတယ်ဘယ်လိုသိတာလဲအဲ့ဒီအပိုင်းနဲ့ပတ်သက်ပြီးတော့အထေရကရှင်းထားတာပါနော် အောက်မှာကြည့်ပါနော်တတ္တဣတိရူပံတိဣဒံရူပံဣတကံရူပံဣတောဥဒ္ဒရူပံနတ္ထိတိရုပ္ပဒသမဝင်းစေဝဘုဒ္ဓဘာဒယဘေဒိသအာရိင်္ဂတဝါလက္ခဏရတပိစုပဋ္ဌာနဗဒ္ဌာနဝတိနအနဝတိတရူပပရိကောဟုတော်ဒါပြောတာပဲနော်ဘာပြောလဲအောက်မှာဗမာပြန်လေးဖတ်ကြည့်ပါအမေးတဲ့နော်ဘုရားရှင်ဒီဤကယုတ်တရားတိဤကဝေဒနာတရားတိဤကတင်ညာတရားတိဤတိဒုက္ခ သင်္ခါရတရားတို့သည်ဤကဝိညာဉ်တရားတိဟုဤဥပါဒနဲ့ခန္ဓာ၅ပါးတို့၌အဖမ်းမအထက်ရှိဘသုံးသွ၍နေထိုင်ယောဂဝဆရာယဟန်တော်အားညွှန်ကြားထားတော်မူ၏ဤညွှန်ကြားတော်မူရာဝယ်ယောဂဝဆရာယဟန်တော်သည်ယင်ဥပါဒနဲ့ခန္ဓာ၅ပါးတို့ကိုမြည်သောမြည်ပုံသိမြည်နည်းသမာဓိဋ္ဌိဉာဏ်ပညာဖြင့်ရှိဝမြည်နည်းဟုမေးသည်အဖြစ်မှဤသို့ဖြစ်ဤကယုတ်တရားသည်ဤယုတ်တရားကဤမြတ်တာသည် ဤထက်အဘူအလုံးမရှိဟုတိတဩကအေအေအဘူဆာသော အကြောင်းတရားတို့ကြောင့်ရှေးရှေးဖြစ်ပေါ်သောသောယုတ်တန်တတိဖြစ်စဉ်နှင့်မတူသောနောက်နောက်သောယုတ်တန်တတိဖြစ်စဉ်၏ဖြစ်ပုံအချင်းရာပုံစံအမျိုးမျိုးပြောင်းလဲဖြစ်မှုဟုသောရုပ်ပနသဘာဝဖောက်ပြန်ခြင်းသဘောကို၎င်းဘုဒ္ဓယုတ်ဥပဒါယုတ်ဒီဟုသောသူတွေကွဲပြားသော28မျိုးသောယုတ်ကို၎င်းအစပြုလက္ခဏာရတ္တပိစုပဋ္ဌံဗဒ္ဒံတို့၏အစွမ်းဖြင့်အကျွမ်းကြံမရှိကုန်စင်အောင် ယုတ်တရားတို့ကိုဉာဏ်ဖြင့်ပိုင်းခြားယူခြင်းသိသိခြင်းကိုဟောတော်မူလိုရင်းဖြစ်သည်လက္ခဏာရတ္တပိစုပရံပရထံအဖြစ်ရုပ်အလုံးကိုကိုယ်စိမ်အောင်သိရမည်သိအောင်ရှုရမည်ဟုဆိုလိုသည်အဲ့ဒါဒီနေ့ခေတ်ကတော့အဲ့ဒီရှုွက်တွေကိုဝိပဿနာရိပ်တာတော်ခမ်းမြမြမှာဘေးဖယ်ထားတယ်နော်ဘုန်းကြီးတို့ကတော့အဲ့ဒီရှုွက်တွေကိုသင်ပေးနေပါတယ်ဘာကြောင့်လဲဒါစာမအတိအကျရှိနေတယ်ဘုရားကလည်းအတိအကျဟောနေတယ် ဟောနေတော့သူတို့အကြောင်းပြချက်ကဘာအကြောင်းပြတယ်ဘုပိဿဝကိ၅ဦးတို့ဆွကြတယ်နော်ဓမ္မစကြာဒေသနာတော်ကိုဘုရားရှင်ဟောတော်မူလိုက်တယ်ဟောပေးလိုက်တဲ့အချိန်ခါမှာသူတို့အရှင်ကုဏ္ဏညကသစ္စာပတ်ကိုထွန်းထွန်းသိသွားတယ်အဲ့ဒီအရှင်ကုဏ္ဏညကြီးဗမာပြည်လက္ခဏာရတာပိစုပ္ပရပရထအပြင်ရှုရှုတယ်တဲ့ဒါသူတို့အကြောင်းပြချက်နော်နောက်တစ်ချက် အရှင်ဘာဟိယဓာရုစရိယကြည့်လိုက်ရင်ဘုရားကထိထိတိတမတန်ဆိုတဲ့ကျင့်စဉ်ဟောပေးတယ်တူတူလေးပဲအရတ္တဖို့တည်သွားတယ်ဘယ်မှာသူလက္ခဏာရတ္တပိစုံဝရပရထအပြင်ရှုလို့လဲဆိုပြီးဒီလိုအကြောင်းပြတယ်ဒါကြောင့်ဒါရီဟာရှုဖို့မလိုဘူးဆိုတဲ့သဘောသူတို့ကပြောကြတယ်နော်ပြောလိုက်တဲ့အချိန်ကျတော့ဘုန်းကြီးတို့ဒီနေရာမှာရှင်းလင်းဖို့အကြောင်းလေးတွေနည်းနည်းပေါ်လာတယ်နော်အဲဒီတော့ရှင်းလင်းဖို့ဆိုတာက ပုဂ္ဂိုလ်၄မျိုးအကြောင်းကိုနည်းနည်းလေးသိသင့်ပါတယ်နော်ဥက္ကဋိတင်ညုံနဲ့ဝိပစ္စည်းတင်ညုံဟိုဘက်စာမျက်နှာ358လောက်ကိုလှမ်းပြလိုက်ပါနော်ဥက္ကဋိတင်ညုံဝိပစ္စည်းဝိပစ္စည်းတင်ညုံဆိုပြီးတော့အဲဒီမှာပုဂ္ဂိုလ်၂ယောက်ရှိနေတယ်သစ္စာလေးပါးနဲ့ဇာတော်တရားစကားတော်ကိုအကျဉ်းချုပ်နာကြားခွင့်ရရှိရမြတ်ဖြင့်သစ္စာလေးပါးကိုလျှော်စွာထိုးထွင်းသိမြင်သောပုဂ္ဂိုလ်တို့ကိုဥက္ကဋိတင်ညုံပုဂ္ဂိုလ်ဟု၍ပြောဆို၏နမူနာလေးတစ်ခုပေါ့နော် အရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပတိတပရပိုက်ကအရှင်အတ္တစီမထေထမတရားတစ်ခုနာကြခွင့်ရတယ်ဘယ်လိုနာကြလဲယမဟိတုပပဝါယေတဟိတုံတထကတောအဟတေသစ္စယောနိရောဓဧဝတိမဟာသမနောဆိုပြီးဒီခါတာလေးနာကြခွင့်ရတယ်အဲ့ဒီခါတာလေးကမဆုံးအာဟပဲရှိသေးတယ်အဲ့ဒါသူကသောတပန်တီးသွားပြီခုတခါကြီးတွေဒီကမိတွေအဲ့ဒီခါတာလေးကဆုံးအောင်နားလိုက်ရတယ်ဖြစ်ပလားသောတပန် ပဲသူနဲ့တော့ပခုံးချင်းရှင်လို့ရမလားမရမရတာအကြောင်းရှိတယ်အရှင်ဘာကြီးကဒီဓာရုစီကဘုရားရှင်ထံမှာဒိဋ္ဌိဒိဋ္ဌမတ္တဆိုတာခတ်တော်တရားလေးတစ်ခုငါကြောင့်မှရှိပါတယ်ဒါလေးနဲ့ကြားခွင့်ရတယ်အရတ္တဖို့တီးသွားတယ်အဲ့ဒီဒိဋ္ဌိဒိဋ္ဌမတ္တဆိုတာစကားလေးကိုစကားလုံးတရားတစ်ပုဒ်လေးကိုမိမိတို့နာကြည့်ပါသူ့လိုအရတ္တဖို့တီးမလားမတီးမတီးဘူးဆိုရင်တော့သူတို့နဲ့ပကုံးကြီးရှင်လိုက်လို့ရမလားမရဘာကွာလဲ ဒါဘုန်းကြီးပြောချင်တာပါနော်နောက်တစ်ခုတရားနာယုံမြတ်ဖြင့်ကြွတန်းဝင်သွားတော်မူတတ်သောထိုကဲ့သို့သောသူတော်ကောင်းကြီးများကိုကြည့်၍ထိုပုဂ္ဂိုလ်ကြီးမြတ်တို့ဘယ်မှလည်းယုတ်တရားနာတဲ့ကိုအသေးစိတ်ရှုပွားသုံးသပ်ဖို့ရန်အချိန်ရနိုင်ပါအနည်းအဘယ်မှလည်းယုတ်တရားတဲ့နာတရားတိုင်းကိုလက္ခဏာရတ္တပိစုပ္ပံပဋ္ဌာအဖြစ်တလုံးစီတလုံးစီသိသိရှုပွားဖို့ရန်အချိန်ရရှိနိုင်ပါအနည်းဟုမေကွန်းထုတ်တထုတ်ကြပြန်ဤနော်ရှင်ကြည်ပေးကြပြန်ဤ ဤအချက်နှင့်ပတ်သက်၍တန်တရားမကင်းရှိနေကြသေးသည့်သူတော်ကောင်းတို့အနည်းငယ်ရှင်းလင်းပြန်ပြပြစေတရားနာယုံတရားနာယုံမျှဖြင့်ကြွတန်းဝင်သွားတော်မူကြကုန်သောအရှင်သာရိပုတ္တရာရှင်မောဂလအရှင်ဘာဟိတဓာရုစီရိယအစရှိကုန်သောထိုသူတော်ကောင်းကြီးတို့သည်ကရေပုံရာအဖြစ်ပရိသံမိရာညံတော်မြတ်တို့ဆက်ရောက်တော်မူကြသည့်သူတော်စင်ကြီးတို့သာဖြစ်တော်မူကြ၏နော်ဘုန်းကြီးတို့ ဟိုတလုံးကြီးကလည်းရှင်းလင်းခဲ့ပါတယ်နော်ဘုရားရှင်ပရိနိဗ္ဗာန်စံလွန်တော်မူပြီးတဲ့နောက်နှစ်ပေါင်းတစ်ထောင်အတွင်းသည် ပရိသံဖိတာပတ္တယဟန္တာအရှင်မြတ်တို့ရဲ့ခေတ်ပဲနော်ရှင်သာရိပုတ္တရာတို့ရှင်မမောဂရတို့ရှင်ပါဟိယဓာရုစီတို့မနောပစ္စဝဂီ၅ဦးတို့တော်တော်ခမ်းများများပေါ့လေဘုရားရှင်လက်ထက်တော်ကအရတ္တဖို့တည်သွားတဲ့ပုဂ္ဂိုလ်တော်တော်ခမ်းများများကအလုံးလိုလိုပဲနော်ပရိသံမိတာညံတော်မြတ်၄ပါးကို ရရှိတဲ့သူတော်ကောင်းတွေဖြစ်ကြပါတယ်နော်အဲ့ပရိနောမိတာညံတော်မြတ်၄ပါးအကြောင်းလေးနည်းနည်းလေးဘုန်းကြီးပြောပြမယ်နည်းနည်းဖတ်ကြည့်နော်နံပါတ်1ကအဋ္ဌပရိနောမိတာညံဒုက္ခသစ္စာနဲ့တည်သောညံသည်အဋ္ဌပရိနောမိတာညံမြည်အကြောင်းဤအကျိုးနဲ့တည်သောညံသည်အဋ္ဌပရိနောမိတာညံမြည်ဓမ္မပရိသမိတာညာဒုက္ခသစ္စာ၏အကြောင်းသမုဒိယသစ္စာ၌တည်သောဉာဏ်သည်ဓမ္မပရိသမိတာဉာဏ်မြည်၏ အကြောင်းတရားနဲ့တည်သောဉာဏ်သည်ဓမ္မပရိသမိဒါဉာဏ်မြည်နော်နိရောဓိပရိသမိဒါဉာဏ်ထိုဒုက္ခသစ္စာသမုဒယသစ္စာအမိယာသောအဋ္ဌဓမ္မသဘာဝတရားတို့၌အခေါ်အသောအနှုံးကိုကျွမ်းကျင်လိမ္မာသောဉာဏ်သည်အထူးသဖြင့်မကရဘာသာစကားနဲ့ကျွမ်းကျင်လိမ္မာသောဉာဏ်သည်နိရောဓိပရိသမိဒါဉာဏ်မြည်တဲ့ဘုရားရှင်ကဖတ်တတ်လို့ဟောတယ်ဖတ်တတ်ဟာဘာဆိုတာသူတို့သိပြီးသားဝေဒနာလို့ဟောတယ်ဟောဝေဒနာဟာဘာဆိုတာသိတယ်ကိုကမသိဘူးဆိုရင်တော့ သူတို့လည်းတော့ပကုံးကြီးရှိလို့ရမလားမရဘူးသူတို့ကအကုန်သိနေတယ်ဒီ usage ခေါ်တာပေါ့လေအသုံးအနှုန်းတွေကိုသူတို့ကြကြနနနားလဲတယ်နော် နောက်တစ်ခုနဗာလိပရိဘာနာပရိဓာမိဒာညာအဋ္ဌပရိဓာမိဒာညာဓမ္မပရိဓာမိဒာညာနိရောဓိပရိဓာမိဒာညာတို့ကိုတဖန်ပြန်၍တည်သောညာသည်ပရိဘာနာပရိဓာမိဒာညာမြည်ဆိုလိုတာကဒီဒုက္ခသစ္စာကိုသိတယ်ယုတ်တရားကိုသိတယ်ယုတ်တရားကိုအနိစ္စဒုက္ခအနတ္တလို့သိတယ်အဲ့လိုသိနေတဲ့ ဝိပဿနာဇောဝိတိကိုနောက်ဝိပဿနာဇောဝိတိနဲ့ပြန်ပြီးတော့ရှုတာပဲရှုလိုက်တဲ့အခါကျတော့ဒီဒုက္ခသစ္စာလို့သိတဲ့ဉာဏ်ပြဋ္ဌာန်းနေတဲ့ဇောဝိတိစိတ်အစဉ်ကိုလည်းသူတို့မသိဘူးလားသိတယ်အလားတူပဲနန္တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တန်ရှုတယ်အဲဒီရှုနေတဲ့ဝိပဿနာဇောဝိတိကိုနောက်ဝိပဿနာဇောဝိတိနဲ့တစ်ခါပြန်ရှုလိုက်တော့ဒီဝိပဿနာဉာဏ်ကိုသူတို့မသိဘူးလားသိတယ်အဲ့ဒါကြောင့်ရှင်းဉာဏ်နေပေါ့အမသမုဒိယသစ္စာကိုရှုတယ် သမုဒိယတစ္ဆာကိုအနိစ္စဒုက္ခအနတ္တရှုတယ်အဲဒီသမုဒိယတစ္ဆာသိတဲ့ဉာဏ်ကိုပြန်ပြီးတဖန်ဝိပဿနာရှုတယ်ရှုလိုက်တော့ဒီသမုဒိယတစ္ဆာတစ္ဆာကိုသိတဲ့ဉာဏ်ကိုတော့သူတို့မသိဘူးလားသိနေတယ်အဲ့ဒီသဘောပြောတာနော်အဲ့ဒီဉာဏ်တွေကိုအကုန်လုံးပြန်ပြီးသူကပြန်ရှုတယ်ရှုလို့ရတယ်နော်အဲ့တော့ဒီနေရာမှာပရိသမီဒဉာဏ်ကိုရရှိဖို့ရအတွက်အကြောင်းအင်္ဂါ9ရပ်ဆိုတာဒါလေးကအရေးကြီးလို့ပါနော်သူတို့ကဘလောက်အနစ်နာခံခဲ့တယ်ဆိုတာကိုဘုန်းကြီးပြောချင်တာပါနော် ဘာဝကတို့ဤပရိသမီရညာတို့သည်ငါးမျိုးခုံသောအကြောင်းတရားတို့ကြောင့်စင်ကြယ်တန်ရှင်းခု၏ဧဒအဓိကမေနပရိယတ္တိယတဝန္ဒေနပရိပု္ပ္ပာယပုဗ္ဗယောဂေနသာတိဣမေဟိပင်စဟာကာရေဟိဝိသဒဟွန်တိပုဗ္ဗယောဂောနာမပုဗ္ဗဗုဒ္ဓနာသာသနေကရပစ္စဂရိကဘာဝေနယာဝအနုလောမကုတ္တရုပ္ပသမိပံတာဝဝိပဒနာနုယောဂောဘာပြောတာလဲနံပါတ်1အင်္ဂါယကအဓိကမ အရတ္တဖို့လျင်အဆုံးပိုင်းခြားရှိသောမဉ္ဇဉ်ဘုံဉဏ်ကိုရရှိခြင်းကြောင့်၎င်းအဲ့ဒါကတော့သောတပတိမဉ္ဇဉ်ဘုံဉဏ်သို့မဟုတ်သဂရဂမိမဉ္ဇဉ်ဘုံဉဏ်သို့မဟုတ်အနာဂမိမဉ္ဇဉ်ဘုံဉဏ်သို့မဟုတ်အရတ္တမေအရတ္တဘုံဉဏ်တချို့ကယဟန္တာဖြစ်မှဒီပရိဓာမိတာဉာဏ်တွေကပ်ပြီးပါလာတယ်သူတို့ရဲ့အရတ္တမေနဲ့အတူတချို့ကသောတာပန်ဖြစ်တဲ့အခါရှင်အနန္ဒာတို့ခိုးဆုတ်တရာတို့သောတာပန်ဖြစ်တဲ့သူတို့ကဒီပရိသမိတဉာဏ်တွေပါပူတွဲရရှိတယ် တချို့ကြတော့အနာဂံဖြစ်မှဓမိကဥပဒကတို့အနာဂံဖြစ်တဲ့ကမှဒီပရိသမီဒညာတွေကဘုဒ္ဓရရှိတယ်ဒါပြည့်နဲ့အဲ့ဒီဥစ္စာကတော့နောက်ဆုံးမဉ္ဇဏ်ဘုံညာရတဲ့ဘဝပဲအဲ့ဒါနောက်ဆုံးဖြစ်ကြမယ်အင်္ဂါဒါပြည့်နဲ့မဉ္ဇဏ်ဘုံညာမရခင်အဲ့ရှေ့ဘဝတွေမှာဖြစ်ကြမယ်အင်္ဂါက1 3 4 5ပဲအင်္ဂါ၄ခုပဲနော်နံပါတ်2ကဘာလဲပရိယတိဘုရားရှင်ပရိယတရားတော်တို့ကိုသင်ယူခြင်းရုပ်ဖတ်တရစေခြင်းကြောင့်၎င်းအဲ့ဒါကရှေးရှေးဘုရားရှင်တို့ရဲ့သာသနာတော်တွေမှာသူတို့ကပရိယတရားတော်တွေကိုသင်ယူခဲ့ဖူးတယ် အဲ့ဒီပရိယတရားတော်တွေကိုအလွတ်သင်ယူခဲ့ပြီးတော့ရွတ်ဖတ်တရဇေချင်းကိုပြုခဲ့တယ်။ဥမာဓမ္မစကြာအလွတ်ကျက်တယ်ရအောင်ကျက်တယ်ပြီးတော့ရွတ်ဖတ်တယ်။အ내ဒီပဲလေသိတယ်ဒါအဓိပ္ပာယ်ရှိတယ်နော်။သဝနထိုပါဠိတော်၏အ내အထက်ကရာကိုနာကြားခြင်းကြောင့်သို့မဟုတ်တရားနာခြင်းကြောင့်၎င်းတရားတော်တွေကိုလည်းနာကြားခဲ့တယ်ဒီမိမိနှုတ်ငုံဆောင်ထားတဲ့ပါဠိတော်ရဲ့အ내အဓိပ္ပာယ်တွေကိုလည်းဖွင့်ဆိုနေတဲ့အထက်ကရာတွေကိုလည်းသူတို့သိယူထားတယ် နောက်တစ်ခုပရိပု္ပ္ပာပါဠိတော်အထက်ကရာစသည်တို့၌ပဒထပုတ်အနဲ့သဘောအဖြစ်အတိခက်ခဲသောပုတ်အဓိပါယထအနဲ့အဓိပယ်အဖြစ်အတိခက်ခဲသောပုတ်တို့ကိုမေးမြန်းလျှောက်ထားခြင်းဆုံးဖြတ်ခြင်းကြောင့်၎င်းမိမိနားမလည်တဲ့စကားလုံးတွေဒီထက်မှပါခဲ့ရင်ဒီစကားလုံးတွေရဲ့အဓိပ္ပာယ်နဲ့အဆုံးဖြတ်ချက်ကိုဆရာသမားတွေထမှကြကြနဲ့လာသွားပြီးသင်ယူတယ်။အဲ့ဒါကရှင်းရှင်းဘုရားရှင်တို့ရဲ့သာရတော်တွေမှာသူတို့ဖြစ်ကျင်ခဲ့ကြတာ။နောက်တစ်ခုနံပါတ်5က အဲ့ဒီပရိပုံစံလားအဲ့မှာပါလဲဆိုတော့ခန္ဓာအာယရဏဓာတ်သစ္စာပရိစ္ဆာသမုပ္ပါစသည်တို့ ਨੇ ဆက်ဆက်သောအ내အတိဘယ်တို့ကိုမြင်းမြန်လျှောက်ထားခြင်းဆုံးဖြတ်ခြင်းကြောင့်၎င်းနော်နောက်နံပါတ်5ကပုဗ္ဗယောဂရှေးရှေးဘုရားရှင်တို့၏သာသနာတော်တို့၌ဆွမ်းကံအသွာအပြန်တို့၌ကမ္မထံကိုဆောင်ခြင်းကတ္တပစ္စာဂရိကဝုတ်ကိုဖြစ်ခြင်းလျက်အနုလောမညာဂုရုဘုညာတို့၏အနိဗ္ဗာန်၌ဖြစ်သောမောစိတုကမြတ်တညာပရိသင်္ခာညာသင်္ခါရုပ္ပခာညာတို့တိုက်အောင် ဝိပဿနာဘာဝနာဘာဝနာကိုပွားများအထုတ်ခဲ့ဘူးခြင်းကြောင့်၎င်းဤငါးမျိုးသောအကြောင်းတရားတို့ကြောင့်တာဝကတို့၏ပရိသံမိဒညာတို့သည်စင်ကြယ်တန်ရှင်းကုန်၏ပရိသံမိဒညာရတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးဒီနေရာမှာအထွတ်အဖြင့်ပြောလိုတာကရှင်းရှင်းပြရှင်တို့ရဲ့တန်ត្រာတော်တွေမှာခန္ဓာနဲ့ဓာတ်သစ္စာပရိစ္ဆာသမုပ္ပါဒ်နဲ့ဆက်ဆက်နေတဲ့တရားတော်တွေကိုသင်သိအနေနဲ့လဲစနစ်တကျသိအောင်သင်တယ်ပြီးတော့လက်တွေ့လဲကျင့်လိုက်တယ်ကျင့်လိုက်တဲ့အခါမှာ အနုလောမဉာဏ်ရဲ့အနိအပမှဖြစ်တဲ့အနုလောမဉာဏ်ကတကယ်အနုလောမဉာဏ်ရောက်ရင်တော့သူကပြန်မဆုတ်တော့ဘူးမဖွန်နိဗ္ဗာန်တန်းသွားတာပဲသို့တော့အနုလောမဉာဏ်ရဲ့အနိအပမှဖြစ်နေတဲ့မောဇိတုကမြတ်တညာပရိသင်္ခာညာသင်္ခါရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကိုပွားများအထုတ်ခဲ့ဘူးခြင်းဒီတော့ဆိုလိုတာက ရှေးရှေးဘုရားရှင်တို့ရဲ့သာသနာတော်အတွင်းမှာသူတို့ကစနစ်တကျဝိပဿနာဗမဏကမ္မထာတွေကိုသင်္ခါရုပ္ပကဉာဏ်အထိကျင့်ကြံကြုပ်ကိုပွားများအထုတ်ခဲ့ပူကြတယ်။အဲဒီတော့သင်္ခါရုပ္ပကဉာဏ်အထိအထုတ်တဲ့ပုဂ္ဂိုလ်တွေဟာနံပါတ်1ယုတ်တရားနံတရားတွေကိုဟုတ်တိုင်းမှဆိုသိခဲ့တယ်။နံပါတ်2အကြောင်းတရားတွေကိုလည်းဟုတ်တိုင်းမှဆိုသိတယ်။ဒီယုတ်နံတရားတွေအကြောင်းတရားတွေရဲ့ကိုလက္ခဏာရတ္တပိစုပရံပရထဏီအဖြစ်လဲစနစ်တကျရှုခဲ့ကြတယ်။အဲဒီလိုရှုခဲ့တဲ့အတွက် အသိဉာဏ်တန်ရှင်းလာတဲ့အခါမှာဒီယုံနာသင်္ခါရယုံနာကြောင့်ကြောင့်သင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးဝိပဿနာဉာဏ်စဉ်အတန်ရှုလိုက်တော့ဟုတ်သင်္ခါရုပ္ပခဏ်ဉာဏ်ရောက်ပြီဒီတော့ရောက်သွားတဲ့ပုဂ္ဂိုလ်တွေကဒီဘဝမှာလက္ခဏာရတပိစုပ္ပဏပဋ္ဌာနီအဖြစ်ယုံနာခြင်းကို ရှုပွားသုံးသပ်ဖို့အချိန်မရလိုက်ပေမဲ့လို့ရှေးရှေးဘုရားရှင်တို့ရဲ့သန္တာတော်တွင်ကသူကစနစ်တကျရှုခဲ့ပြီးဖြစ်ပါတယ်နော် ရှုခဲ့ပြီးတဲ့ပါရမီတွေဟာလည်းဒီဘဝမှာရှုတဲ့ပါရမီကဲ့သို့မဉ္ဇဉ်ဘုံဉဏ်ကိုရအောင်အာကြည်သောမြယာဥပနိတိယပစ္စယတတ္တိဖြင့်ကျေစုပြုပေးနေပါတယ်အဲဒီလိုကျေစုပြုပေးတဲ့အတွက်ကြောင့်သစ္စာလေးပါးနဲ့စတဲ့ဓမ္မစကြာတို့လိုတရားဒေသနာတော်တစ်ပုဒ်ကိုနာကြားခွင့်ရရှိတဲ့အချိန်ခါမှာလွယ်လွယ်ကူကူနဲ့မဉ္ဇဉ်ဘုံဉဏ်ကို ရရှိသွားကြခြင်းဖြစ်ပါတယ်ရှင်းရှင်းဘုရားရှင်တို့ရဲ့သာသနာတော်တွေမှာဖြစ်ကျင်ခဲ့တဲ့ပါရမီတွေကဒီဘဝမှာလာပြီး အာကြီးသောမိယဥပနိတ္တပစ္စယတတ္တိဖြင့်ကျေစုပြုမပေးဘူးဆိုလျင်ဒီကကြီးတွေလင်းသိစင်တဲ့ကဘောတိန်ဖျားပါရမီဖြစ်နေဖို့လိုသေးလားမလိုတော့ပါဘူးเนาะဒါရှေ့တက်ကအထုခဲ့မိမိကသူတို့လိုအထုခဲ့သလားကိုယ့်ကိုပြန်ဆန်းစစ်ပါเนาะအဲ့တော့သူတို့လိုအထုခဲ့တယ်လို့ကိုယ့်ကိုအထင်ကြီးခဲ့ရင်ဓမ္မစကြာဒေသနာတော်ကိုဒီထဲမှာရတဲ့ပုံကိုယ်တွေရှိကောင်းရှိပါလိမ့်မယ်သောတပန်ဖြစ်သလားသူ့လိုမဖြစ်ပါဘူးနာယုန်နေဖို့အလွတ်ရအောင်ကိုကြက်ထားတာ ဟုတ်တယ်မလားအလွတ်ရအောင်ကြက်ထားတာတောင်မှသောတာပန်ဖြစ်သလားမဖြစ်ပါဘူးဒါကြောင့်ကိုကပခုံးချင်းသွားရှင်လိုက်လို့ကတော့မရဘူးမရတော့ကိုယ့်ရဲ့ပါရမီကိုကိုကနည်းနည်းနားလည်ဖို့တော့လိုပါတယ်နော်ဒါကြောင့်အကရင်မိမိကမရှိခဲ့ဘူးဆိုရင်များသောအားဖြင့်ဘုန်းကြီးယောဂီတွေသူတေသနာပြုကြည့်ပါတယ်တချို့အဖိုးကြီးတွေအဖွားကြီးတွေအသက်ကသိကြီးတော့လေဆရာတော်သူတို့စားလဲကြက်လို့မရဖြစ်နေတယ်နည်းနည်းဝိပဿနာလေးရှုဖို့ရရှိအောင်တော့သင်ပေးပါဆိုသင်ပေးကြည့်တယ်မတက်နိုင်ဘူး ဝိပဿနာမြင်လို့မြင်တယ်ဒီကလေးရှုနေတယ်ပျောက်ကောဉာဏ်ကမလိုက်နိုင်ဘူးအဲ့ဒီလိုဖြစ်ဖြစ်သွားတယ်နော်အရှုကအယုံတွေကပျောက်သွားတာကဘာကြောင့်လဲဉာဏ်ကမထက်သေးဘူးအသိဉာဏ်ကမတန်ရှင်းဘူးမတန်ရှင်းတဲ့အခါကျတော့ရှုနေမှတကအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တည်းပြီးရှုနေမှတကဘာလဲအလုံးဘာမှမရှိတော့ပျောက်ပျောက်သွားတယ်အဲ့ဒါကိုယုတ်တိဏ္ဍနေချုပ်တယ်ဆိုပြီးတချို့ကဒီလိုပြောနေတာနော်ဒီတော့ယုံနာချုပ်တဲ့အဆင့်ကတော့တော်တော်ကြီးဝေးနေပါသေးတယ်နော် ဒီတော့ယုံနာချုပ်ငြိရာဖြစ်တဲ့အသင်္ကရဒအငိဒနိဗ္ဗာန်ကိုမိမိတို့ကမျက်မှောက်ပြုခြင်းနဲ့ဆိုလို့ရှိရင်တော့ကြိုးစားရမှာအဲ့တော့ဒီနေရာမှာပုဗ္ဗယောဂအရေးကြီးပုံနဲ့ပတ်သက်လို့စာမျက်နှာ360မှာနော်သမဟဝိညောတိနိအထက်ကရာကြီးကသတိပေးထားပါတယ်နော်ဣတိတုပနာကာရဏေတုပရိယတ္တိတဝနံပရိပု္ပ္ပစာတိဣမာနိဒီနိပဗေဒတေဝဘလဝကရဏာနိ ပုဗ္ဗယောကောအဓိကမတဘလဝပစ္စယောပဗေဒတဟောတိနဟောတိတိဟောတိနဗနတထပရိယတိတဝနပရိပု္ပ္ပာဟိပုဗ္ဗေဟွန္တဝမဟာပုဗ္ဗယောဂိနပုဗ္ဗေစေဝဧတရဟိသသင်္ခါရသမ္မသနာဝိနာပရိသံမိဒာနာမနတ္တိဣမေပန္နဒွေပိဧကတောဟုတ်တောပရိသံမိဒာဥပထံပိတောဝိဗဒကရွန်တိတဲ့ဘာပြောတယ်လဲအောက်မှာနော်ဤအကြောင်းတရား၅မျိုးတို့တွင် နံပါတ်1ပရိယတိပရိယတရားတော်ကိုသင်ယူခြင်းရွတ်ဖတ်တရစေခြင်းနံပါတ်2သဝနာထိုပရိယတရားတော်၏ပရိယတရားတော်ဟူသောပါဠိတော်၏အ내အထက်ကရာကိုနာကြားခြင်းတရားနာခြင်းနံပါတ်3ပရိပု္ပ္ပာပါဠိတော်အထက်ကရာစသည်တို့နှင့်ပရထပုတ်အ내သဘောအဖြစ်အတိခေသောပုတ်အဓိပ္ပာယထအ내အဓိပ္ပာယ်အဖြစ်အတိခေသောပုတ်တို့ကိုမေးမြန်းလျှောက်ထားခြင်းဆုံးဖြတ်ခြင်းဤသုံးမျိုးကုန်သောအကြောင်းတရားတို့ဒီကအရိယာမေတ္တရားတို့ဖြင့်သိအပ်ရအပ်ပြီးကုန်သော ပရိသမိရာညာတို့ဤထူးထွေကွဲပြားခြင်းတို့ရောက်ချင်းဤဒါလျင်အာကြီးသောအကြောင်းတရားတို့ဖြစ်ကြကုန်၏အဓိကမအမိရသောအရတ္တခွန်လင်အဆုံးပိုင်းကြရှိသောအရိယာမေညာအရိယာဖုန်ညာကိုရာခြင်းဤအာကြီးသောအကြောင်းတရားတို့မဟုတ်ကြလေကုန်ရှေးရှေးဘုရားရှင်တို့ရဲ့သာသနာတော်တွင်မှာမိမိတို့ကဘုန်းကပါဠိတော်တွေကိုကြက်ခဲ့တယ်အထက်ကရာတွေကိုလည်းနှုတ်ငုံဆောင်ခဲ့တယ်အဲ့ဒီလုပ်ငန်းခွင်ကတော့ ပရိသမီဒာဉာဏ်ရဲ့ထုထွေကွဲပြားမှုအတွက်သာအကြောင်းဖြစ်တယ်မဉ္ဇဉ်ဖွဉ္ဇဉ်ရဲ့အကြောင်းအာကြည်သောမိယဥပါဒိတဲ့အကြောင်းတော့မဟုတ်ဘူးနော်ဆိုလိုတာကတော့ဘုန်းကြီးတို့ဒီပရိသမီဒာဉာဏ်ရတဲ့ယဟန္တာတွေထဲမှာလည်းတစ်ပါးနဲ့တစ်ပါးမတူပါဘူးအစဉ်တန်းချင်းဥပမာနံပါတ်1ကတော့အရှင်မာကုဋ္ဌိကမထေပဲသူကပရိသမီဒာဉာဏ်အရာမှသူကအထက်ဆုံးပဲအစဉ်တန်းအမြင့်ဆုံးပဲ တခြားပုဂ္ဂိုလ်တွေကသူ့လောက်တော့အဆင်မမြင်ဘူးနည်းနည်းနှိမ့်တာလည်းရှိတယ်များတာလည်းများတာလည်းရှိတယ်ပိဋကသုံးဖို့နှုတ်ကုန်တော့ဆုံးတာမှန်တယ်အထေကရာတိနှုတ်ကုန်ဆုံးတာတော့မှန်တယ်ဒါပေမဲ့အဲ့ဆောင်တဲ့ပုဂ္ဂိုလ်တွေထဲမှာသူတို့ရဲ့ထူးခြားချက်အသိဉာဏ်တွေရဲ့ကွဲပြားချက်ကတော့အထိုက်လျောက်ရှိနိုင်ပါတယ်အဲ့ဒီပုံစံအတိုင်းပဲသင်ယူတဲ့အချိန်ကမှအကြောင်းတရားတွေပြန်မှာသင်ယူတော့ကကွဲပြားမှုရှိခဲ့တဲ့အတွက်ပြိတ္တမိတာဉာဏ်ကိုရရှိတဲ့အခါမှာလည်းအစဉ်တန်းခြင်းကမတူဘူးနည်းနည်းကွဲပြားသွားတယ်နော် ကဲနောက်တစ်ခုပုဗ္ဗယောဂပုဗ္ဗယောဂအမိယာသောရှေ့ရှေ့ဘုရားရှင်တို့၏တန်ត្រာတော်တွင်၌သင်္ခါရုပ္ပကညာတို့တိုင်အောင်သောကမ္မထဝိပဿနာဘာဝနာကမ္မထတို့ကိုကြင်ညာချက်ကိုပွားများအထုတ်ခဲ့ဘူးခြင်းဒီဟုသောအကြောင်းတရားဒီကားအဓိကမအမိယာသောအရတ္တဖို့လင်အဆုံးပိုင်းခြားရှိသောအရိယာမေညာအရိယာဘုံညာကိုရရှိခြင်းအာကြီးသောအကြောင်းတရားဖြစ်ပေသည်တဲ့နော်ဒါကမဘုံနိဗ္ဗာန်ကိုလိုချင်တယ်ဆိုလို့ရှိရင်တော့အတိတ်ကဒီပါရမီမျိုးစဉ်ရှိနေရမယ် အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့တချို့ဆရာတော်ကြီးတွေကတော့ပါရမီမလိုပါဘူးကြိုးစားဖို့သာလိုတယ်ဆိုပြီးဒီလိုပါရမီကိုပေးဖယ်ကြတယ်ဒီမှာတော့ပါရမီလိုအပ်တာနော်လေဒီတော်ဘုရားကတော့သူ့ရဲ့ပါရမီမှာအဘရံအထေရကိုကိုးကပ်ပြီးတော့နော်ပါရမီအရာမှာအဓိကလိုအပ်တာကတော့အဓိကရောစဆန္ဒတာအဓိကရကောင်းမှုကုသိုလ်ရှိခြင်းဆန္ဒတာ မဂ္ဂနိဗ္ဗာန်ကိုလိုလားတောင်းတတဲ့ဆန္ဒတက်ကလည်းပြင်းပြင်းပြပြရှိခြင်းဒီနှစ်ခုလိုအပ်တယ်ဒါကပရိနာမိတမေကအထက်ကရမှာအတိအကျရှင်းထားတယ်ဘုရားအလောင်းတော်များမှာတော့အင်္ဂါဖြာတိရဖို့ရအတွက်အင်္ဂါရှိချက်လိုတယ်ပေါ့နော်ပိစိကဘုရားဘုရားရှင်တို့မှာလည်းသူတို့ဆံရအင်္ဂါရှိချက်လိုပါအင်္ဂါတွေလိုတယ်သို့တော့သာဝကတွေအတွက်ကြတော့အဲ့ဒီအဓိကာရကောင်းမှုကုသိုလ်ရှိခြင်းနဲ့ဆန္ဒတပြင်းပြခြင်းမေဖို့နိဗ္ဗာန်ကိုတကယ်လိုလားတောင်းတနေတဲ့ဆန္ဒတကအပြော့နေတယ် အဓိကရကောင်းမှုကုသိုလ်ကလည်းအပြော့တယ်ဆိုရင်တော့ဓမ္မညာဖွညာမရနိုင်ဘူးလို့ဆိုလိုပါတယ်နော်ဒီတော့ဒီအဓိကရကောင်းမှုကုသိုလ်ကိုလေဒီတော်ဘုရားကတော့သူကဝိဇ္ဇာစရဏသံဘာနာခုံတော်အဖို့ကိုရည်ညွှန်းပြီးတော့ဝိဇ္ဇာမျိုးစိနဲ့စရဏမျိုးစိနှစ်ခုကိုသူကရှင်းပြထားပါတယ်နော်ဒီချိန်ကတော့ဘုန်းကြီးဒီဥစ္စာလေးအလင်းသိတဲ့အခါမှာဒီစရဏမျိုးစိနဲ့ဝိဇ္ဇာမျိုးစိကိုရှင်းပြမယ်လို့ပြောခဲ့တော့အခုနည်းနည်းလေးရှင်းပြခြင်းပါတယ်နော် စရဏတရားက35ပါးရှိပါတယ်အလုံးသိကောင်းသိမလားမသိဘူးဒီအိမ်ဘောဇာတတ်စတ္တာဆိုပြီးတော့လင်္ကာလေးနဲ့ဆိုတော်ကြီးတွေဆုံးမထားတယ်ဒီကပฏิမောက္ခသဗ္ဗရသီလကိုကျင့်သီလတွေဖြူစင်ရမယ်အိမ်ကအိန္ဒိယသဗ္ဗရသီလအိန္ဒိယနဲ့ဆက်ဆက်နေတဲ့စင်ကြယ်မှုသီလရှိရတယ်ဆိုလိုတာကတော့ဘုန်းကြီးတို့ဒီအိန္ဒိယသဗ္ဗရသီလ ပြည့်စုံရေးနဲ့ပတ်သက်ပြီးတော့ဘုရားရှင်ကဂုံမောပမသုတ်တံနော်ဉာဏ်ကုထုမှာပါပါတယ်အဲ့ဒီဂုံမောပမသုတ်တံလေးဟောထားပါတယ်ဒီသုတ်တံလေးရဲ့ဆိုလိုရင်းကတော့တစ်ချိန်မှာဂင်္ဂမြေကမ်းပါတဏီယာဆိုကြဆိုနော်မြေကမ်းပါတဏီယာမှာမြေခွေးကလည်းအစာရှာထွက်တယ်လိတ်ကလည်းအစာရှာထွက်တယ် နတ်ကုလတဏီယာမှာလိတ်ကလည်းမြေခွေးလာနေပြီဆိုတာမြင်တယ်မြေခွေးကလည်းလိတ်လာနေတယ်ဆိုတာကိုမြင်တယ်မြင်လိုက်တဲ့အခါကျတော့မြေခွေးကလိတ်နှန်းကိုချင်းကပ်လာတော့လိတ်ကဘာလုပ်လိုက်တယ်လဲခေါင်းခေါင်းရဲ့လက်နှစ်ဖက်ခြေနှစ်ဖက်အမီးနော်အင်္ဂါ6ခုပေါ့နော်သူ့ရဲ့အင်္ဂါတွေကိုသူ့ရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လက်ခုံတွေကိုအကုန်လုံးသွင်းထားလိုက်တယ်သွင်းထားလိုက်တော့မြေခွေးကဘာလုပ်တယ်လဲအနံ့ကထိုင်ဆောက်နေတယ်ဒင်း ဒီအင်္ဂါ၆ခုတည်းကတစ်ခုခုအပြင်ထွက်လာခဲ့ရင်တော့ငါကြိုက်ပြီးတော့စမ်းမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ထိုင်ဆောင်တယ်။လက်ခါလည်းမြေခွေးစောင့်နေတယ်ဆိုတာသိတယ်။သိလိုက်တဲ့အတွက်သူ့အင်္ဂါကိုသူကမထုတ်ဘူးလက်ခုံထဲမှာပဲထည့်ထားတယ်။နောက်တော့မြေခွေးကမစောင့်နိုင်တော့ဘူးကြတော့ညင်းခွေပြီးထွက်ခွာသွားတယ်။ဘိုက်ကလည်းဆာလာပြီးနဲ့တူပါတယ်။ဟုတ်တယ်မလား။အဲ့ဒါထွက်ခွာသွားတယ်။အဲ့ဒီပုံစံတိုင်းပဲသင်္ချင်သားတို့တို့တွေကလည်းမိမိတို့ရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လက်ခုံနဲ့တူနေတဲ့ကမ္မထအာယုန်ထဲမှာ မိမိရဲ့ဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားပါဒါအဓိကပဲအိန္ဒိယသမရသီလလုံခြုံရေးအတွက်ကကမ္မထအာယုံထဲမှာစိတ်ကိုအမြဲတမ်းသွတ်သွင်းထားမှလုံခြုံတာဒီတော့ကမ္မထကမိမိတို့ကသမထပွားနေရင်သမထကမ္မထအာယုံထဲမှာစိတ်ကိုအမြဲတမ်းသွတ်သွင်းထားရမယ်ဝိပဿနာဘာဝနာကိုပွားနေရင်ဝိပဿနာဘာဝနာအာယုံထဲမှာစိတ်ကိုအမြဲတမ်းသွတ်သွင်းထားရမယ်ဒါမှသူကအိန္ဒိယသမရသီလပြည့်စုံမှာနော်သူကတရားဘာဝနာနဲ့ကင်းပြီးတော့ဒီအိန္ဒိယသမရသီလကမပြည့်စုံနိုင်ဘူး နောက်တစ်ခုကဒီအိမ်ဘောဘောဇနိမတ္တညုဒအစာရမှာအတိုင်းအရှိပမာဏကိုသိရမယ်စုစကဘုံနာတို့လိုလှူတာအကုန်စားလိုက်ရင်တရားအထုတ်နေမှာဟုတ်လားမနိုင်ဘူးဘိုက်ကတိတ်တင်းနေတော့အိုရိုအင်းတင်းနေဟိုဘက်လှည့်မရဒီဘက်လှည့်မရဖြစ်နေနော်အာရကမမျှတပြန်ဘူးဘိုက်ကပြောင်းပြန်နေတဲ့အစာတွေစားရပြီအဲ့ဒီလိုဆိုရင်ကောအတရားအထုတ်နိုင်မလားမပြောင်းနိုင်ဘူးတော့မိမိရဲ့ဘောစဉ်အတိုင်းတန်ပမာဏကိုသိဖို့တော့လိုတယ် အဲဒီတော့ဇာဇံကရိယာနုယောကထကြွလုံတော့ဝရိယနုနုကြကြရှိရမှာအဲဒီနုနုကြကြရှိရမယ်ဆိုတာကတော့ဘုရားရှင်ကတရားအထုနဲ့ရဟန်းတော်များကိုပထမပိုင်းပေါ့ညင်သုံးရမှာတရားမဲ့အိစက်ဖို့ခွင့်ပြုပါတယ်ပြီးတော့ဆန္ဒနာရင်ကိုသုံးပုံပုံလိုက်လို့ရှင်၄နိုင်ပေါ့နော်အဲဒီပထမညင်ဥရမှာဈဉ္ညာ၆ချင်းတရားထိုင်ခြင်းမဇ္ဈိမရမှာအိစက်လို့ကအိစက် ဘောတော့ရံမှာစဉ္ညာလျှောက်ခြင်းတရားထိုင်ခြင်းဒါပြုလို့ရဒါကိုဇာကရိယနိယောကခေါ်ပါတယ်နော်နုလိုကြကြရှိတယ်ဒါကတော့အစသမားအတွက်ပြောတာပါနောက်ပိုင်းတရားကအရှင်ရလာပြီဆိုလို့ရှိရင်အဲ့ချိန်ကိုတဖြည်းဖြည်းလျှော့ရတယ်လျှော့လိုက်တဲ့အခါမှာနောက်ဆုံးတနင်္ဂနွေနှစ်နာရီလောက်အထိဒီလောက်ပဲအိတ်တဲ့ပုံကိုယ်တွေလည်းရှိပါတယ်အဲ့ဒါလောက်အထိကြိုးစားမယ်လို့ဆိုလိုတာပါနော်နောက်တစ်ခုကတော့သတ်သတ္တာဆိုပြီးတော့တတ္တတ္တမဒါအဓိကပဲ တတ္တတတ္တမဆိုတော့ကသူတော်ကောင်းတရား9ပါးနော်သူတော်ဥစ္စာနဲ့သူတော်ကောင်းတရားနဲ့မတူဘူးသူတော်ဥစ္စာ9ပါးနဲ့သူတော်ကောင်းတရား9ပါးနည်းနည်းလေးကွာတယ်အဲဒီတော့သရတတိဟိရိဩတ္တပနော်မဟုတ်တုဒ္ဒဝရိယပညာဆိုပြီးတော့သူတော်ကောင်းတရားက9ပါးရှိတယ်နံပါတ်1ယုံကြည်ချက်သရတရားရှိရမယ်ခုနကပုဂ္ဂိုလ်တွေကြည့်ပေါ့ဒီလက္ခဏာရတ္တပစ္စုပ္ပန်ပရဒ္ဒရှုခွဲ့သူတို့မယုံဘူး အတိတ်လကရှုခဲ့မယုံဒီမယုံတဲ့ပုဂ္ဂိုလ်တွေကတရားတရားရှိလားမရှိတော့ဘုရားဟောတဲ့ယုံနာရှုဖို့မလိုဘူးဒါဘုရားအရာအာဘုရားဟောတဲ့ယုံနာကဘုရားကဒါဝရိသမ္မာဟောတာနတ်ပြည်မှာဟောတာလူပြည်မှာဟောတာမဟုတ်ဘူးဟောဒီလိုအကြောင်းပြောလိုက်တော့သူတို့ကယုံကြည်ချက်မရှိတော့တရားတရားချွတ်တယ်သူကတရားတရားရဲ့အာယုန်တွေကအတိတ်ခန္ဓာ၅ပါးရှိတယ်ဆိုတာယုံကြည်တယ်ပိဿုပန်ခန္ဓာ၅ပါးဆိုတာရှိတာယုံကြည်တယ်အတိတ်လက ခန္ဓာ၅ပါးရှိတယ်ဆိုတာလည်းယုံကြည်ရမယ်။ကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပါသဘောတရားအပေါ်မှာလည်းယုံကြည်ရမယ်။သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်ဆိုတဲ့သိက္ခာ၃ရအကျင့်မြတ်အပေါ်မှာလည်းယုံကြည်ချက်တရားတရားရှိရမယ်။ယရဏ၃ပါးအပေါ်မှာလည်းယုံကြည်ချက်ရှိရမယ်။ပေါင်းလိုက်တော့ရှစ်ဌာနပဲနော်။ဒီရှစ်ဌာနမှာမိမိတို့ကယုံကြည်ချက်တရားတရားကအပြော့နေပြီဆိုရင်မညာဖွညာရမလားမရဘူး။အဲ့တော့အဲ့မှာဘုရားရှင်ရဲ့တရားယရဏထဲမှာပရိယတရားလည်းပါပါတယ်။မလေးပါဖိုလေးပါနိဗ္ဗာန်ပရိယဆိုတဲ့ဆယ်တန်သောတရားတော်အပေါ်မှာယုံကြည်ရမယ် ဘုရားဟောတဲ့ပရိယာတရားတော်ကိုမိမိတို့ကမယုံကြည်ဘူးလက်မခံနိုင်ဘူးဆိုလို့ရှိရင်ဒီမဲ့ဖွန်တိပန်ရမလားမရနိုင်ဘူးဘုရားကအတိအကျဟောနေတာတွေတခါကြီးတွေသိပြီးပြီသစ္စာလေးပါးကိုမသိခင်မဲ့ဖွန်တိပန်မရဘူးဒါအတိအကျဟောနေတယ်တရားကိုယုံကမယုံဘူးဆိုတော့ဒီပုဂ္ဂိုလ်သစ္စာလေးပါးသိအောင်မလားမသိတော့ဘယ်လို့မှမဖြစ်နိုင်ဘူးဘုရားရဲ့ယုံနာကရှုမရဘူးဆိုတော့ဒါဒုက္ခသစ္စာကိုမသိတော့ဘူးအတိတ်နာကရှုဖို့မလိုဘူးဆိုတော့သမုဒိယသစ္စာလည်းမသိတော့ဒုက္ခသစ္စာသမုဒိယသစ္စာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးရှုပါမှ နိရောဓသစ္စာနဲ့မေဃသစ္စာကအပေါ်မှာဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုမသိတဲ့ပုဂ္ဂိုလ်တဏ္ဍာမှာဒီနိရောဓသစ္စာနဲ့မေဃသစ္စာကဖြစ်အောင်မလားမဖြစ်တော့ဘူးဒါမယုံကြည်တဲ့သရယုံကြည်တဲ့သရတရားရှိဖို့လိုတယ်နော်သရတတိဒါကတော့အလုံးနားလေတယ်တတိကပသမထဘိုင်းမှာလည်းတတိရှိဖို့လိုတယ်ဝိပဿနာဘိုင်းနဲ့တတိရှိဖို့လိုတယ်သူကရှင်းသွားကောင်းဆောင်မှာနော်ရှင်းသွားကောင်းဆောင်ဆိုတာကိုနားလည်အောင်ပြောရင်တော့ဒီကကြီးတွေဗရမယာလေးတစ်ခုပေါ့ ပရမယာလေးတစ်ခုကိုသေချာကြည့်ကြည့်နေဆိုရင်ဘာလို့လဲလက်ကလေးနဲ့ကင်ပြီးတော့လဝဘောတင်လိုက်တယ်တင်းပြီးတော့ကြည့်ကင်တဲ့လက်ကလေးနဲ့တတိနဲ့သိတူတယ်ကြည့်တဲ့မျက်လုံးနဲ့ညံနဲ့သိတူတယ်နော်ဒီတော့အာယုံကိုတတိကသိသိပြလိုက်တယ်လှမ်းယူလိုက်တယ်တတိယူထားတဲ့အာယုံကိုညံကနေသိသိချာချာစွစွဆိုင်တဲ့ရှုတယ်ဥမာယုတ်တရားအာယုံကိုတတိကလှမ်းပြီးယူလိုက်တယ်ယူလိုက်တဲ့ယုတ်တရားကိုညံကသိချာချာသိသိအောင်ကြည့်တယ် ကြည့်ပြီးတော့အနိစ္စပဲဒုက္ခပဲအနတ္တပဲလို့ရှုတယ်ဒါကြောင့်တတိနဲ့ညာကဒီမှာတွဲနေတယ်နော်အဲဒီတော့သရတတိနောက်တစ်ခုဟိရိဥဒ္ဒပဒုမကောင်းမှုအကုသိုလ်တရားတွေမိမိမှာဖြစ်မှာကိုရှက်တဲ့သဘောရှိရတယ်ကြောက်တဲ့သဘောရှိရတယ်အကုသိုလ်တရားဒုစရိုက်တရားတွေနော်နှမျိုးလုံးအပေါ်မှာရှက်မှုကြောက်မှုတော့ရှိရတယ်ဒါသရတတိဟိရိဥဒ္ဒပနော်နောက်တစ်ခုဝရိယမဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ကြိုးစားအထောက်ချင်း ဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်ကြိုးစားအထောက်ချင်းမဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်လာအောင်ကြိုးစားအထောက်ချင်းဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေကိုတိုင်းတဲ့အလွန်အရတ္တမေအရတ္တကိုစိုက်တဲ့အသည့်တိုးပေါ်အောင်ကြိုးစားအထောက်ချင်းဆိုတဲ့ဒီလုံးလဝရိယရှိရပါဝိရိယကပြော့ညာပြော့ညာဆိုရင်တော့သိမရဘူးနော်ဗဒဗဘုဒ္ဓနောက်နောက်တစ်ခုကနော်ဝရိယဘုဒ္ဓ ဘုဒ္ဓတဆိုတာကတော့ခုနကတလောကလည်းဟိုရှိပိုင်းမှာရှင်းထားပါတယ်နော်ဘုရားရှင်ရဲ့သစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုသင်သိအနေနဲ့ပထမသိအောင်ကြိုးစားရတယ်နောက်တစ်ခုကျင့်သည့်အနေနဲ့ကြတော့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကိုအထဒေါသကရဏဒေါသဆိုပြီးအထက်ကရကရှင်းထားတယ်နော်ဒုက္ခသစ္စာအမြင်ရနေတဲ့အထဟမ်အကျိုးတရားတွေသမုဒယသစ္စာအမြင်ရနေတဲ့အကြောင်းတရားတွေဒီတရားတွေကိုမိမိကသမာဓိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မြတ်မဟုတ်ထွန်းပေါက်သိမြင်အောင်ကြိုးစားရမယ် ဒီတော့ယုတ်တိဏ္ဍီကိုသိရမယ်ကြောင်းကျိုးဆင်းမှုပရိစ္ဆသမုပ္ပါကိုသိရမယ်ဒီအသိဉာဏ်တစ်ခုရှိရမယ်အဲ့ဒါမှဘုဒ္ဓတရှိတယ်လို့ခေါ်တာဒီဘုဒ္ဓတကသင်သိကျင့်သိနှစ်ခုလုံးပဲပထမသင်ရမယ်နောက်မှလက်တွေ့သိအောင်ရှင်းရမယ်နောက်တစ်ခုပညာအဲ့ပညာကတော့အထူးသဖြင့်ဝိပဿနာပညာကိုဆွလိုပါတယ်နော်ပေါင်းလိုက်တော့ဘယ်နှခုရှိလဲသူတော်ကောင်းဥစ္စာအဲသူတော်ကောင်းတရားခုနှစ်ခုနော်နောက်တစ်ခုသတ်စတ္တာစတ္တာကတော့ခွန်ကြီးတို့ဇန်၄ပါးပဲပထမဇန်ဒုတိယဇန်တတိယဇန်သရုတ်ဇန်ဇန်၄ပါး အလုံးပေါင်းလိုက်တော့စရဏတရားဘယ်လောက်ရှိလဲ15ပါးနော်အဲ့ဒီ15ပါးထဲမှာဒီပညာဆိုတာကဝိပဿနာပညာဖြစ်တယ်ဆိုတာမှတ်ထားပါဒီဝိပဿနာပညာကနှစ်ဖက်ရာဖြစ်နေတယ်ဝိဇ္ဇာဆိုတာကတော့ဘုန်းကြီးတို့ဟိုဘက်ကဝိဇ္ဇာ၈ပါးရှိပါတယ်အဲ့ဒီဝိဇ္ဇာ၈ပါးထဲမှာကျန်ဒီကျန်တဲ့9ပါးကတော့ဟိုတခုကတော့အရဟတမအရဟတဖို့ပေါ့ဒါကတော့အစဉ်အမြဲဆုံးကျန်နေတဲ့ဥစ္စာတွေကလောကီအပင်ကြီးတွေပဲ အဲ့ဒီမှာအဓိကတာဝကတွေအတွက်လိုအပ်တာကတော့ဝိပဿနာဉာဏ်ပဲနော်ဒီတော့ဝိပဿနာဉာဏ်ဒီဝိဇ္ဇာမျိုးစေ့ထဲမှာလည်းပါတယ်စရဏမျိုးစေ့ထဲမှာပါလဲဘာကြောင့်လဲဆိုတော့အကြောင်းရှိပါတယ်ခုနကပဲခုနကသောတာနုကရသုတ်တံမှာဒီဟန်တော်ကဟိုသင်္ခါရုပ္ပကဉာဏ်လောက်အထိဝိပဿနာကိုပွားများနေတယ်ဒါပေမဲ့ဒီဝိပဿနာဉာဏ်ကအကျိုးမပေးနိုင်ဘူးလားပေးတယ်ဘဝတစ်ခုကိုဖြစ်စေနိုင်တယ်အကယ်၍ဘဝတစ်ခုကိုဖြစ်စေနိုင်ရင်ဒီဝိပဿနာဉာဏ်ကစရဏလို့ခေါ်ပါတယ်စရဏက ခြေထောက်နဲ့တူတယ်လက်နဲ့တူတယ်မိမိခြေထောက်နဲ့တူတယ်မိမိသွားလို့ရအရက်ကိုရောက်အောင်သွားနိုင်ဖို့ကခြေထောက်ရှိတဲ့ပုဂ္ဂိုလ်မှသွားလို့ရတယ်ဒါကြောင့်စရဏတရားကမေဖို့နိဗ္ဗာန်ကိုရည်ပဲတောင်းတပြီးပြုစုပြုထောင်ခဲ့ရင်ဒီစရဏတရားတွေကမေဖို့နိဗ္ဗာန်ရောက်စေနိုင်တဲ့မေဖို့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုသင်ကြားပို့ချပေးနိုင်တဲ့ဆရာကောင်းသမားကောင်းမိကောင်းဖခင်မိကောင်းဆွေကောင်းရှိတဲ့နေရာကိုရောက်အောင်သူကအဓိကကပို့ပေးလိုက်တာ ဒါကြောင့်သူကခြေထောက်နဲ့တူတယ်လို့ပြောတာနော်ပို့ပေးလိုက်ပြီးပြီဟိုရောက်တဲ့အချိန်ကကြတော့မိမိမှာဝိဇ္ဇာမျိုးစေ့ကမပါခဲ့ဘူးဆိုရင်မျက်လုံးကကန်းနေတယ်မျက်လုံးကန်းနေတဲ့အခါကျတော့ဒီပုဂ္ဂိုလ်လိုရအရက်ကိုသွားလို့ရပါမလားမရနိုင်ဘူးဒါကြောင့်နှစ်ဖက်လုံးရှိရမယ်မေဖို့နိဗ္ဗာန်ရရှိရတဲ့ဒီအဓိကရကဒီဝိဇ္ဇာမျိုးစေ့စရဏမျိုးစေ့ကိုဆိုပါတယ်ဆိုပြီးတော့ဗလာဒီဇောဘုရားကရှင်းထားတယ်အကြောင်းကတော့ဒီဝိဇ္ဇာစရဏတမ္ပန္နဂုံတော်ရဲ့အဖွင့်မှာက သာသနာ့အယူဆရှိနေတဲ့ဒိဋ္ဌိယတို့ရဲ့တပည့်တွေဟာဒီဝိဇ္ဇာမျိုးကျင့်စရဏမျိုးစေ့တို့မှချွတ်တက်ခဲ့တဲ့အတွက်မဖို့နိဗ္ဗာန်ကိုဘယ်လိုမှမရနိုင်ဘူးဆိုတာပါတယ်။သာသနာ့ရဲ့မှာရှိနေတဲ့ဘုရားရှင်ရဲ့တပည့်တော်ကအချို့ပေါ့နော်အကုန်လုံးတော့မဆုံးလို့ဘူး။ဒီအချို့ကတော့ဒီဝိဇ္ဇာမျိုးစေ့စရဏမျိုးစေ့တွေပါခဲ့တဲ့အတွက်မဖို့နိဗ္ဗာန်ကိုရနိုင်တယ်ဆိုပြီးဒီလိုဆုံးဖြတ်ထားတယ်။အဲ့ဒီအဆုံးဖြတ်ကိုကြည့်ပြီးတော့ဘုန်းကြီးတို့အဓိကရောဇစန္ဒတပါရမီ အဓိကရကောင်းမှုကုသိုလ်လည်းရှိရမယ်မဲ့ဖို့နိဗ္ဗာန်ကိုတကယ်လိုချင်နေတဲ့ဆန္ဒတက်ကလည်းပြင်ပြရမယ်အဲ့ဒီအကြောင်းအင်္ဂါနှစ်ချက်စုံညီပါမှတတ္တဝါတွေမဲ့ဖို့နိဗ္ဗာန်ရနိုင်တယ်လို့လေဒီတော်ဘုရားကဆုံးဖြတ်ထားပါတယ်နော်ဒီဒီဒီစာတွေကိုကိုးကားပြီးတော့ဒီတော့အဲ့ဒီမှာဘုန်းကြီးတို့အဓိကကပုဗ္ဗယောကအရေးကြီးဆုံးပါနော်ရှင်ရှင်ဘုရားရှင်တို့ရဲ့သန္တနာတော်တွင်မှာပဲဖြစ်စေဒီဘဝမှာပဲဒီဘုရားရှင်ရဲ့သန္တနာတော်တွင်မှာပဲရှေ့ရှေ့ဘဝတွေကပဲဖြစ်စေ ဘုန်းကြီးတို့ကနှစ်ပေါင်း2000ကျော်ပြီဆိုတော့ခုနကတတော်ကပြောခဲ့တဲ့သစ္စကပရပိုင်ကြီးတို့လို့ပေါ့နော်နှစ်ဘဝသုံးဘဝအတွင်းပါရမီဖြစ်ရင်လေလေဒီတော်ဘုရားကတော့လုံလုံထက်လို့ပြောပါတယ်သို့တော့အဲ့မှာဒီဝိဇ္ဇာမျိုးစင်နဲ့ပတ်သက်လို့ဘလောက်အထိသိရမလဲဆိုတာနဲ့ပတ်သက်လို့တော့ဇာပေကျမ်းဂန်မှာဘုန်းကြီးအတိအကျတော့မတွေ့ပါဘူးသို့တော်လေဒီတော်ဘုရားကတော့အနည်းဆုံးဓာတ်လေးပါးလောက်တော့ရှုဖို့ရမှာအကယ်ဒီဓာတ်လေးပါးလောက်မှမရှုခဲ့ဘူးဘူးဆိုရင်တော့မေဖို့နိဗ္ဗာန်ဘယ်လိုမှမရနိုင်ဘူးဆိုပြီးတော့သူကတော့ဒီလိုဆုံးဖြတ်ထားတယ် အဲ့ဒီအဆုံးဖြတ်ကဘယ်မှာဘယ်ကျမ်းဂန်မှာရှိတယ်လဲဆိုတာတော့ဘုန်းကြီးရှာဖွေလို့တော့မတွေ့သေးဘူးပေါ့နော်ဒီတော့ဆိုလိုတာကပါရမီလိုအပ်ပါတယ်နော်ကိုဒီမှာကြည့်ပါနော်ပရိနာမီရဉာဏ်ရရှိအတွက်ကတော့လိုအပ်ပါတယ်ဒါပေမဲ့လို့ဒီနေရာမှာဘုန်းကြီးတို့တခုပြောချင်တာလေးကဒီသမောအထက်ကရာကဖွင့်ထားတာကတော်တော်လေးကိုဟိုထူးခြားတဲ့အဖွင့်ဖြစ်တယ်ဟိုဘက်မှာစာမျက်နှာ360 361ကိုကြည့်ပါ ဘဟုံပိဩခေတဝပဏပုတ္တဇနတပရိသံပိတပတ္တိနာမနတ္ထိအရိယသဝကောနောပရိသံပိတပတ္တောနာမနတ္ထိဘာပြောတာလဲ။အောက်မှာကြည့်ဘုရားရှင်ပရိယတရားတော်ကိုများစွာဖြင့်သင်ယူပြီးတော့လဲပုရိသေပုဂ္ဂိုလ်ဤပရိသမိတဉာဏ်တို့ရောက်ချင်းမြည်သည်မရှိသည်သာလည်းဒီပုရိသေပုဂ္ဂိုလ်ကဘုရားတရားတွေကိုနှုတ်ငုံရအောင်သင်တယ်ဘလောက်ပဲသင်သင်ဒီပုဂ္ဂိုလ်ဘယ်တော့မှအရိယာမဖြစ်နိုင်ဘူးမကျင့်ကြရင်ပြောနော် အရိယသာဝကဟူသည်မြသည်ပရိသမီရဉာဏ်တို့မရောက်သောသာဝကမြည်သည်မရှိသည်သာသည်အရိယသာဝကဖြစ်ခဲ့ရင်လည်းပရိသမီရဉာဏ်မရတဲ့တပည့်ဆိုတာမရှိကောင်းမဟုတ်အဲ့ဒါကဘာပြောတယ်ဆိုတော့ဒါကဟိုအစစ်မြင့်တဲ့ပရိသမီရဉာဏ်ကိုမဆိုလိုဘူးနော်ဘုရားရှင်ကဒီဝေဘင်းပါဠိတော်မှာပရိသမီရဝေဘင်းပေါ့ဒီပရိသမီရဝေဘင်းပါဠိတော်မှာဝါရတစ်ခုထည့်ထားတယ်သစ္စာဝါရလို့ခေါ်ပါတယ်အဲ့ဒီသစ္စာဝါရကိုရည်ညွှန်းပြီးတော့ပြောတာပါဆိုလိုတာကဒုက္ခသစ္စာကိုသိတဲ့ဉာဏ်က အထပရိသမိတာညာသမုဒိယသစ္စာကိုသိတဲ့ဉာဏ်ကဓမ္မပရိသမိတာညာဒီတော့အရိယသဘောကရတိုင်းသိဒုက္ခသစ္စာလည်းသိတယ်သမုဒိယသစ္စာလည်းသိကြတယ်နောက်တစ်ခုကဒီဒုက္ခသစ္စာသမုဒိယသစ္စာတို့ရဲ့အခေါ်အသုံးအနှုန်းကိုသိနေတဲ့ဉာဏ်ကနိရောဓိပရိသမိတာညာဖတ်တာဝေဒနာသိညာစေတနာဒါလေးတွေမသိရင်သိအောင်ကြည့်ရတယ်နော်ဒီလိုအခေါ်အသုံးအနှုန်းတွေကိုသိတဲ့ဉာဏ်ကနိရောဓိပရိသမိတာညာ နော်ပရိသမီပရိပါဏပရိသမီတာဉာဏ်ဆိုတာကဒီဒုက္ခသစ္စာသမုဒယသစ္စာတရားတွေရဲ့အနိစ္စဒုက္ခအနတ္တအကျဉ်းကိုသိနေတဲ့ဝိပဿနာဉာဏ်ကိုတစ်ဖန်ပြန်ပြန်ရှုရတယ်။ရှုလိုက်လို့ရှိရင်လည်းဒုက္ခသစ္စာသိတဲ့ဉာဏ်ကိုနောက်ထပ်ဉာဏ်တစ်ခုကထပ်ပြီးသိနေတယ်။သမုဒယသစ္စာသိတဲ့ဉာဏ်ကိုနောက်ဉာဏ်တစ်ခုကထပ်ထပ်သိနေတယ်။အဲဒီလိုသိနေတဲ့အတွက်ကြောင့်ပရိပါဏပရိသမီတာဉာဏ်ကလည်းရတယ်။အဲဒီတော့အဲ့ဒီလိုသစ္စာလေးပါးကိုသိတဲ့ပုဂ္ဂိုလ်တွေဟာပရိသမီတာဉာဏ်မရောက်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးလို့ဒါကြောင့်ဆုံးဖြတ်တယ်။ဒါပေမဲ့အဲ့ပရိသမီတာဉာဏ်က ဟောရှင်မကုဋ္ဌိကတို့လိုအဆင့်မြင့်တဲ့ပရိသမိတာဉာဏ်မျိုးတော့မဟုတ်ဘူးနော်ဒါကြောင့်ပရိသမိတာဉာဏ်ကိုလိုချင်တဲ့ပုဂ္ဂိုလ်တိုင်းမှာပုပ္ပယောဂလိုအပ်သလားမလိုအပ်ဘူးလားလိုအပ်ပါတယ်ပါရမီလိုအပ်တယ်ဒါကြောင့်မိမိတို့ဒီဘဝမှာစနစ်တကျကျင့်လိုက်လို့ပါရမီမျိုးစုံလေးပါသွားခဲ့မယ်ဆိုရင်မက်ဖို့နိဗ္ဗာန်မရတော့မှအရှုံးထွက်မလားမထွက်ပါဘူးမျိုးစုံလေးတော့ပါအောင်ကြိုးစားကြစေချင်ပါတယ်နော်ကဲ ဒီညဒီညမှာပဲတရားရပ်ပြီးတော့ကဲဒီကကြီးတွေမေးခြင်းနဲ့မေးကုန်များရှိခဲ့ရင်လို့မေးကြပါအာမနာဘာနဲ့ပုံမှန်နေနေမှာဒါကတော့ဆွေးနွေးကြတာပဲနော်